ဦးဇင်းတို့ကြားတယ်နော်ငြိမ်ငြိမ်နေရအောင်နော်တဘုံတို့မိနစ်90တနာရီခန့်အချိန်ယူပြီးတော့တရားဒေသနာများနာယူမှတ်သားကြမယ်နော်ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါကောင်လာဇန်3ရက် 2022ခု9လပိုင်း30ရက်စနေနေ့ညချမ်းခါကာလမှာမလေးတိုင်းဒေသရင်ပြင်းလွင်မြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာဝါရကာလစနေတနင်္ဂနွေညချမ်းတရားဝဲများအွန်လိုင်းကနေဆင်းကျင်းပရတဲ့ခါကာလမှာဒီကနေ့ဓမ္မဒါနကုသိုလ်ရှင်ဖြစ်တဲ့ အောင်တန်တာဤခင်ကြီးတော်အောင်တန်တာအသက်88နှစ်ကွယ်လွန်ခြင်းကိုအကြောင်းပြုရည်စူးပြီးတော့တမိဖြစ်တဲ့မမိုးမိုးအိုရှန်ပန်မိသားစုတန်လင်းမြို့ကဓမ္မဒါနဓမ္မပူဇာကုသိုလ်များပြုရတယ်ပေါ့ဒီတော့ဘုံဘုံတို့ဒီနေ့ညအတရားတွေဟောဖို့စီစဉ်ထားတော့ဆိုတော့အရင်အရင်ညတွေကတရားရဲ့အဆက်နော် ပါရာယနာတုတ်တံအပိုင်း3ပါရာယနာပါရအယနာပါရဟိုဘကံဘောခန္ဓာဒီဟုသောဆင်းရဲဒုက္ခတွေရဲ့ဟိုဘကံဘောခန္ဓာကဒီဘကံပေါ့နော်ဟိုဘကံကိုရောက်စေတတ်တဲ့နိဗ္ဗာန်ချမ်းသာကိုရစေတတ်တဲ့ရောက်စေတတ်တဲ့ နီလန်ပေါ့နော်ပါရယနာအဲ့ဒါဘုန်းတို့ရှေ့ပိုင်းကပြောခဲ့တာလေးတွေအခြေအဆက်ကလေးနေအောင်အသက်120ရှိပြီဖြစ်တဲ့ဘာဝရီယသိပုံနာဆရာကြီးကသူ့ရဲ့တပည့်ကြီး16ယောက်ကိုမြတ်စွာဘုရားရှင်ကိုဆေလွတ်ပြီးတော့မိခွန်းနေမိခိုင်းတာအလုံးမှတ်မိကြတယ်နော်တပည့်ကြီး16ယောက်တယောက်တယောက်လည်း တပည့်တထောင်စီအဲ့ဒါမြတ်စွာဘုရားပါတာနကလိုင်ကိုကနေပြီးတော့အဲ့ဒီရသေးတွေကိုစောင့်နေအလွန်ကြီးကျယ်တဲ့ပရိသတ်ပေါ့နော်အဲ့ဒါအကြီးဆုံးတပည့်ဖြစ်တဲ့အဇိတမန္နဝအဇိတလူလင်အဲ့ဒီရသေးဟာသူသိလိုတာတွေကိုမေးခဲ့တာကိုဘုန်းဘုန်းတို့ပြီးခဲ့တဲ့တရားဝဲတော်မှာပြောခဲ့တဲ့ပါရယနာသုတ်တံအပိုင်းနှစ် နော်အဲ့ဒီမှာပြောတယ်အဲ့တော့ဒီကနေ့ဒုတိယတပည့်ကြီးကမေးလိုက်တယ်တိတ်တမေတ္တယမနဝပု္ပ္ပာနာမည်ကတိတ်တမေတ္တယလူလင်းတဲ့သူ့ရဲ့အမေမြတ်စွာဘုရားရဲ့အဖြစ်ဒီနေ့ညဘုံဘုံတို့နာယူကြည်ညိုခွင့်ရကြတယ်နော်တတူကဘာတွေမေးလဲဆိုတော့ဟိုတနေ့ကဘုံဘုံတို့ပြောခဲ့တဲ့အတိုင်း ဒီယတိတွေဟာဘဝကြီးပွားရေးအတွက်ကျင့်သုံးနေကြတာမဟုတ်ဘူးဘဝလွတ်မြောက်ရေးအတွက်ကျင့်သုံးနေကြတာလွတ်မြောက်လိုတဲ့စိတ်နဲ့မြတ်စွာဘုရားကိုမေးကြတာဘဝဟာဆင်းရဲဒုက္ခမြတာဖြစ်တယ်ဆိုတာကိုအထိုင်လျောက်သူတို့နားလည်နေဒါကြောင့်ဆင်းရဲဒုက္ခမြတာဖြစ်တဲ့ဘဝကနေသာဝရလွတ်မြောက်ဖို့ဘယ်ပုံပင်ဒီကြိုးပမ်းအထောက်ရမလဲဆိုတဲ့နိလန်ပိုင်းမှာအဓိကထားပြီးမေးကြတာဟုတ်လား ဒါကြောင့်ဒီတုတ်တန်တွေကနေပြီးတော့လောကီကြီးပွားကြောင်းချမ်းသာကြောင်းတွေဘုံတို့ဘာမှမျှော်လင့်လို့မရနိုင်ဘူးပေါ့နော်သူကဘဝဒုက္ခကနေလွတ်မြောက်ဖို့အတွက်တကယ်စစ်မှန်တဲ့ချမ်းသာဒုက္ခကိုရဖို့အတွက်မြတ်စွာဘုရားဟောခဲ့တာလို့ဒီလိုရိုးရိုးလေးနားလည်ရတယ်နော်ဒါကြောင့်သူတို့ရဲ့မိန်းကုန်းတွေဟာအလွန်မှလေးနက်နေလိမ့်မယ်တချို့အကြောင်းအရာတွေဆိုလို့ရှိရင်နားလည်အောင်ဘုံတို့အများကြီးကြိုးပမ်းအထောက်ရလိမ့်မယ် အဲ့ဒါလိုကြိုးပမ်းအထောက်တော်လည်းပဲပြပြဝဝချင်းနားလဲသွားလိမ့်မယ်လို့လည်းပဲတချို့အကြောင်းအရာတွေကိုဘုံဘုံတို့ပြောလို့မရဘူးเนาะအဲ့ဒါဒီကနေ့တေတ္တမေတ္တရာလူလင်ဟာဘာမေးတော့ကောဒတန်တုတိတော်လောကောကတ္တနောတန်တိအိစိတာကောဥပန္ဒမပညာယမစ္စေမန္တနာလိပတိကံယူတိမဟာပုရိသောတိကောဣဒသိပိနိမစ္ဆကာကာထာတကာထာခွဲဖြင့်မြတ်စွာဘုရားမေး ဘာပြောတော့အဓိပ္ပာယ်ကကောအဘယ်သူဒီလောကီလောက၌တန်တုတိတော်ရောင်ရဲနှစ်သက်ကျင့်နေပါသနည်းပထမမေဟောလောကမှာတကယ်ကိုပဲရောင်ရဲမှုနဲ့ကျင့်နဲ့နှစ်သက်နေတဲ့လူဆိုတာဘယ်လိုလူမျိုးလို့ဘယ်လိုလူတွေမှလောကမှာတကယ်ရောင်ရဲနိုင်ကြတာလို့တကယ်ရောင်ရဲမှုအစစ်အမှန်ကိုရနေတဲ့လူတွေကဘယ်လိုလူတွေတော့နံပါတ်1မေဟောနော်နောက်နံပါတ်2မေဟောက ကတ္တဘေတုတန္တနာဣဇိတာတုံလုံချင်းတို့သည်နောတန်တိမရှိပါကုန်သနည်းတုံလုံချင်းမရှိတဲ့လူတွေဟာဘလို့လူတွေတော့ဘလို့လူတွေရဲ့တန်တန်မှာတုံလုံချင်းမရှိဘူးပဲတုံလုံတယ်ဆိုတာဒီနေရာမှာစိတ်ရဲ့တုံလုံမှုမငြိမ်သက်မှုဒါကိုနားလည်ရမယ်နော်နောက်ဘုံတို့သုံးမြောက်မိဘကကောအဘယ်သူသည်ဥပန္ဒံရှင်းသောအစွန်းတစ်ဖက်ကို၎င်း မိစေအလဲ၌၎င်းမန္တာပညာဖြင့်အဘိညာယတိ၍နလိပတိမလိမ့်ကြံပါလည်းမပေးကြံပါလည်းတဲ့မိဘတော်နားလည်းကိုသိမလွယ်ဘူးเนาะရှေ့နောက်အစွမ်းနှစ်ဖက်ကို၎င်းအလဲကို၎င်းပညာဖြင့်သိပြီးတော့မလိမ့်ကြံပဲနေနိုင်တာလူလူတွေတော့တဲ့ဒါပြီးတော့ဘုန်းဘုန်းတို့အသေးသေးကလေးရှင်းပြပါမယ်ဟုတ်လားနောက်နံပါတ်၄မိဘမှာ ကံအပေသူ့ကိုမဟာပုရိသောတိယောက်ျားမြတ်ကိုယူသိဆိုပါလည်းနိတကယ်ယောက်ျားမြတ်ဆိုတာဘလို့ပုံကူမျိုးတော့ဒါနံပါတ်၄မင်းကောနောက်နံပါတ်၅နောက်ဆုံးမင်းကောကဣဒလောကေဤလောက၌ကောအပေသူသည်သိပ္ပိနိသုတိနဲ့ပြိတ္တေကိုဆက်ဆက်တတိတဏ္ဏကိုအစ္ဆကလွန်မြောက်သွားပါသည်ဘလို့လူဟာသိပ္ပိနိလို့ဆိုတဲ့သုတိနဲ့ပြိတ္တေကိုဆက်ဆက်တတိတဏ္ဏ အချုပ်တမနော်ဝိဇ္ဇာလေးနှစ်ခုကိုဘုံဘုံတို့နော်အကလေးမှာအချီထိုးပြီးတော့အဲ့ဒီဝိဇ္ဇာလေးနှစ်ခုကိုပို့ပြီးတော့တွဲထားလိုက်ချီထားလိုက်တယ်ဝိဇ္ဇာလေးနှစ်ခုကမဖြစ်သွားတော့ချုပ်ဆက်မိတွဲသွားအဲ့လိုပဲဒီဘဝရဲ့သုတိနောက်ဘဝရဲ့ပြိတ္တိနော်စင်ဆက်မပြတ်ဖြစ်ပေါ်နေအောင်နော်တေးတယ်နောက်ထပ်တစ်ပန်းဖြစ်တယ်တေးတယ်နောက်ထပ်တစ်ပန်းဖြစ်တယ်အဲ့ဒါဘာလို့အစွမ်းလဲလို့မင်းတဏှာရဲ့အစွမ်းနော်တဏှာလောဘကဒီဘဝနဲ့နောက်ဘဝကို ပြက်လက်မသွားအောင်သူဟာချုပ်ဆက်ပေးတာဒါကြောင့်တဏှာကိုအချုပ်เสียတာဒီလိုလည်းပဲမြတ်စွာဘုရားဟောအဲ့ဒါသူကဒါကိုမေးတာဣဒာဤလောက၌ကောအဘယ်သူသည်တိဗ္ဗိနိသုတိနှင့်ပရိသေကိုဆက်ဆက်တတိတဏှာကိုအစ္ဆရာလွန်မြောက်သွားပါသည်အဲ့ဒီတဏှာကနေလွန်မြောက်အောင်လှုပ်သွားတယ်ဆိုတာဘလို့ပုဂ္ဂိုလ်မျိုးတော့တဲ့ဒီကောဘယ်နှခုတော့ငါခုဟုတ်လားဘသူဟာလောကမှာတကယ်ရောင်ရဲနှစ်သက်ကျင်နဲ့နေနိုင်တဲ့လူလဲ ဘလို့လူဟာတုံ့လုံချင်းကင်းတဲ့လူပဲနော်ဘလို့လူဟာရှင်းတော့အစွန်းတစ်ဖက်ကိုရောအလယ်ကိုရောပညာဖြင့်သိပြီးတော့စိတ်ထဲမှာမပေးကြအောင်မလိမ့်ကြံပဲနေတဲ့လူပဲနော်ဘလို့လူကိုယောက်ျားမြတ်လို့ဆိုတာလေဘလို့လူဟာဒီဘဝနဲ့နောက်ဘဝတနည်းအားဖြင့်သုတိနဲ့ပြိတ္တတွေကိုချုပ်ဆက်ပြီးတော့ပြည့်တဲ့တဏှာလို့ဆိုတဲ့တရားကလွန်မြောက်သွားတဲ့လူလေတဲ့အလွန်လေးနဲ့တဲ့မင်းဟောနေပေါ့နော်အဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားက ဂါထာနှစ်ပုဒ်ဖြင့်အဲ့ဒီတိတ်တမေတ္တရလူလင်ရဲ့မိဘုံကိုဖြည့်တယ်ပေါ့နော်ကာမေတုမြမစရိယဝဝိတတံနောတရာတတော သင်္ခါယနေဘုတောဘိက္ခုတတနောတန္တိဣတိတာသောဥပန္နမပိညာယမေဇိမန္တနလိပတိတံပြုမိမဟာပူရိတောတိသောဣဒသိပိနိမေဇကာဘာပြောလို့တိတယ်လို့ဘိက္ခုယဟန်သည် ကာမေတုကာမတို့၌အာဒီနဝံအပြစ်ကိုဒိဋ္ဌဝါမြင်၍ပြမစရိယဝမြတ်သောခြင်းရှိသူသည် ဟောတိဖြစ်၏တဒါတတောအမြဲတမ်းတတိရှိသည်ဖြစ်၍သင်္ခါယယုံနံတို့၌အနိစ္စဒုက္ခအနတ္တစသည့်အခြင်းရာအဖြစ်ဆင်ခြင်၍ဝိဒတံသောကင်းသောတဏှာရှိသည်ဖြစ်၍နေဘူးတော်ငြိမ်းအေးအေးတတ္တထုပုဂ္ဂိုလ်၏တဏ္ဍ၌အိစိတာတုံလုံးခြင်းတို့သည်နောတန်တိမရှိတော့ဘူး ဒိဗေလေးတွေတိတိကျကျလေးနားထောင်ကြည့်ရနော်အာပြောတော့လောကမှာတဲ့ဒုက္ခငြိမ်းဖို့အတွက်ကြင်ကြံနေတဲ့ပုဂ္ဂိုလ်တူတယောက်တနည်းအားဖြင့်ယဟန်သူဘာလုပ်တော့ကာမေတုကာမတို့၌အာရိနဝအပြစ်ကိုဒိဋ္ဌဝါငြိမ်၍ကာမဂုဏ်အာယုန်တွေနဲ့ဆက်ဆက်နေရတာကြီးမားတဲ့ဆင်းရဲဒုက္ခရှိတယ်ကြီးမားတဲ့အပြစ်အနာဆန်ရှိတယ်လို့သိပြီးတော့မြင်ပြီးတော့မြမရှိရဝါမြတ်သောအကျင့်ကိုသူကျင့်တယ် ဟုတ်လားဒါတွေနဲ့ကင်းကွာပြီးတော့မြတ်သောအကျင့်ကိုကျင့်ဖို့သူစူးစမ်းအထုတ်တယ်အဲ့လိုကျင့်တဲ့အခါမှာဘလို့ကျင့်လဲတရားအခါခတိတတော်တတိရှိသည်ဖြစ်အခုဘုန်းဘုန်းတို့ယောဂီတို့ကျင့်ကြံကြိုးကိုအထုတ်နေတဲ့ပฏิပဒံတရားပါပဲနော်ကာယဝေဒနာစိတ်ဓမ္မလို့ဆိုတဲ့ကိုယ်ခန္ဓာမှာဖြစ်ပေါ်နေတဲ့ယုံ nant သဘာဝတရားတွေဖြစ်စေအခိုက်အတန့်မှာဖြစ်နေတဲ့အတိုင်းလေးအတိအမှတ်လေးပြုတ်ပြုတ်ပြီးတော့နေနေတဲ့အလေးအချက်ဟုတ်လားအဲ့ဒါတတိပဋ္ဌာန်တရားပွားတယ်ခေါ်တော့နော် အဲ့ဒါလိုတတိကလေးနဲ့သူအမြဲနေပြီးတော့ဘာလုပ်လဲသင်္ခါရရှင်းရှင်းလေတဲ့ဒီနေ့မှာသင်္ခါရမဟုတ်ဘူးသင်္ခါရရပလက်ပဲနော်သင်္ခါရဆိုတာကပြုပြင်လို့ဖြစ်ပေါ်နေတဲ့ယုံနံတရားတွေကိုသင်္ခါရလို့ပြောတာအဲ့ဒါကရခောက်နော်ဒါကရပလက်နဲ့ရေးသင်္ခါရသင်္ခါရဆိုတာဉာဏ်နဲ့ဆင်ခြင်တာပြောတာဘလို့ဆင်ခြင်တာတော့ငါလို့ဘုံဘုံတို့တွေပါရင်ဆိုတာစပလက်မှတ်တင်ပြီးတော့ယူဆနေကြတယ် ။ဖောက်ပြန်တဲ့ဒီရုပ်စုအာယုံကိုတည်တဲ့ခံစားတဲ့မတ္တတဆီဆိုတိုက်တွန်းတဲ့ဒီနန္တရားအစုနော်။ဒီရုပ်စုနံစုဆိုတဲ့သဘာဝတရားရဲ့ပုံမှာဒါဟာမတည်မြဲတဲ့တရားတွေပဲ။ကောင်းမွန်တဲ့တရားတွေမဟုတ်ဘူးပဲ။ဒါဟာအစိုးအပိုင်လုပ်လို့မရတဲ့။ပိုင်စိုးပိုင်နဲ့လုပ်လို့မရတဲ့။နော်တန်ဖိုးမဲ့အနတ္တတရားတွေပဲလို့အဲ့ဒါလိုမှန်မှန်ကန်ကန်ဉာဏ်ပညာနဲ့ဆင်ခြင်တာအဲ့ဒါကိုသင်္ခါရလို့ပြောနော်အမြဲတမ်းတတိရှိပြီးတော့ ယုံနိုင်ရဲ့ပုံမှာအနိစ္စဆိုအသဖြင့်မှန်မှန်ကန်ကန်စဉ်းစားရှင်းရှင်းပြီးတော့နေတာအဲ့လိုစဉ်းစားရှင်းရှင်းတော့ဘာဖြစ်တော့လေ့ကျင့်မှများတဲ့အခါကျတော့သူမဉဏ်ပုံညာရတာနော်အဲ့ဒီမဉဏ်ပုံညာရတာကိုမြတ်စွာဘုရားဘယ်လိုဟောလဲဝိတတန်တော့ကင်းသောတဏှာရှိ၏နော်အလိုဆန္ဒတွေအကုန်လုံးသူချုပ်ငိမ့်သွားတယ်နော်ဒီဖြစ်ပေါ်နေတဲ့ကိုယ်ငိုယ်တုံးကအလိုဆန္ဒဖြစ်နေတဲ့ရကျင်နေတဲ့လူချင်းနေတဲ့ဖြစ်ချင်နေတဲ့အရာတကယ်တကယ် ကောင်းမွန်တဲ့တရားတွေမဟုတ်ဘူးလို့လည်းပိုင်ပိုင်နိုင်နိုင်လည်းသိသွားရောအဲ့ဒီတရားရဲ့ပုံမှာလူချင်းမမွမှုရခြင်းမှုဖြစ်ခြင်းမှုဆိုတာတွေကဖြစ်သွားလို့ချုပ်ငိမ့်သွားတယ်ကင်းကွာသွားတယ်အဲ့ဒါဝိတတန်တာဝိတရာဘောဝိတဒောသောဝိတမောဟဒီလိုကြောက်တယ်နော်ဒီမှာတော့ဝိတတန်နောတဏကင်းသွားလေအဲ့လိုတဏကင်းသွားတော့သူဘာဖြစ်သွားတော့ဆိုနိဗ္ဗုတော်တဲ့သူ့ရဲ့စိတ်နှလုံးဟာငြိမ်အေးသွားတယ်တဲ့ပူအောင်ရှုံ့မြိုက်နေတဲ့အရာလုံးဝချုပ်သွားငြိမ်အေးသွားတယ် တရားလေးကိုမျက်ချင်မကျင့်နဲ့နော်ကာမရဲ့အပြစ်ကိုမြင်ပြီးတော့မြတ်သောကျင့်ကိုသူကျင့်တယ်ဘလို့ကျင့်တာလို့အမြဲတမ်းတတိရှိပြီးတော့ယုံနာကိုအနိစ္စဒုက္ခအနတ္တကိုဉာဏ်ပညာဖြင့်ဆင်ခြင်တယ်ဆင်ခြင်မှများတဲ့အခါကျတော့တဏှာကင်းပြီးတော့သူလုံးဝငြိမ့်အေးသွားတယ်ဘာနာမလဲလားရှိလဲဘာမှမရှိဘူးနော်ဟုတ်လားအဲ့လိုမျိုးဘုံတို့ပိဋကပေါင်းတို့ဟောင်းတို့နော်ဒီလိုမျိုးမေးတဲ့မေးခွန်းဘယ်သူလူဘလူလူဟာလောကမှာ နော်တကယ်ရောင်ရဲကျင်တဲ့နေတဲ့လူလဲဟုတ်လားဘလို့လူဟာတုံလုံးမှုကင်းတဲ့လူလဲအစရှိသဖြင့်စောစောကမေကွန်၅ချက်ပဲနော်မြတ်စွာဘုရားဒါတပေါင်းနဲ့ပြုတ်ပြီးတော့ဖြည်းနေတာနော်ကာမရဲ့အပေါ်မှာအပြစ်ကိုမြင်ပြီးတော့မြတ်သောကျင့်ကိုကျင့်ပြီးတော့အမြဲတမ်းတတိရှိပြီးတော့သင်္ခါရတရားရဲ့အပေါ်မှာနေစာဒုက္ခအနတ္တလို့ပညာနဲ့ဆင်ခြင်မှန်များတဲ့အခါမှာနော်တဏှာကင်းပြီးတော့သူ့စိတ်နှလုံးမှာဘာဖြစ်သွားတော့ငြိမ်းအေးသွားတယ်အဲ့ဒီလိုငြိမ်းအေးသွားတဲ့ပုဂ္ဂိုလ်မှသာတယ် တကယ်ရောင်ရဲတင်းတိမ်နိုင်တဲ့ပုဂ္ဂိုလ်ရောင်ရဲမှုအပြည့်အဝရှိတဲ့ပုဂ္ဂိုလ်လို့နားလည်ရဟုတ်လားဒါတွေမကဘူးလေတတ္တထုပုဂ္ဂိုလ်ဤတန်တန်နဲ့အိရှိတာတုံလုံးချင်းတို့ဒီနောတန်တိမရှိတော့ဘူးအဲ့လိုတရားကိုနိမန်လမ်းမှာကျင့်လို့ကိလေသာတရားတကယ်ငြိမ်းသွားပြီအထူးသဖြင့်တဏှာကင်းလို့စိတ်နှလုံးမှာငြိမ်းအေးသွားပြီဆိုလို့ရှိရင်သူ့မှာတုံလုံးမှုမရှိတော့လို့လူဟာတုံလုံးမှုကင်းတယ်လေဆိုတာရဲ့အဖြေပဲဟုတ်လားတပေါင်းနဲ့ပြုတ်ပြီးတော့ဖြေတယ်လို့နားလည်ရတယ်နော် ပြီးတော့ဗာပြောတယ်ဥပါဒံရှင်းနောက်အစွန်းနှစ်ဖက်ကို၎င်းမေ့စီအလယ်နဲ့၎င်းမန္တာပညာဖြင့်ဗိညာယတိ၍နတ်လိပတိမလိမ့်ကြအခုကာမတရားရဲ့ပုံမှာအပြစ်မြင်ပြီးတော့မြတ်သောကျင့်ကိုကျင့်လို့အမြဲတမ်းတတိတရားနဲ့ယုံနာကိုအိဋ္ဌဒုက္ခအနတ္တလို့ဆင်ခြင်ပြီးတော့တဏှာကင်းလို့ငြိမ်းအေးပြီးဟေ့ဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်ဟာရှင်းနောက်အစွန်းနှစ်ဖက်အလဲရှင်းနောက်အလဲဟုတ်လားရှင်းနောက်အလဲ ရှင်းနောက်အလယ်ကိုပြီးတော့အခြေတုံပြောပြတယ်ဟုတ်လားအဲ့ဒီတရားတွေရဲ့ပုံမှာ तू လုံးဝကန့်ညိတာမရှိတော့ဘူးညစ်ညစ်ပေတာမရှိတော့ဘူးလိမ့်ကြံတာမရှိတော့ဘူးနော်ဒါကို तू ပြောတာဥပါဒရှင်းနောက်အစွန်းတစ်ဖက်ကို၎င်းမစ္စေအလဲ၌၎င်းမန္တာပညာဖြင့်အပညာယတိရနလိတ္တိမလိမ့်ကြံသူအမေတော့လည်းအဲ့လိုမေးတာနော်ရှင်းနောက်အစွန်းတစ်ဖက်အလဲကိုတဲ့ပညာနဲ့တိပြီးတော့မလိမ့်ကြံတာဘလို့ပုံကူမျိုးလဲဆိုဘလို့ပုံကူမျိုးမလိမ့်ကြံတာတော့စိတ်နှလုံးမှာညစ်ပေမှုမရှိတာတော့အညီအကြီးတွေနဲ့လိမ့်ကြံမနေတာတော့လို့မေးရင် ကာမရဲ့အပြစ်ကိုမြင်ပြီးတော့မြတ်သောကျင့်ကိုကျင့်တယ်ဘလို့ကျင့်တော့အမြဲတမ်းတတိထားပြီးတော့အနိစ္စဒုက္ခအနတ္တလို့အမှန်တိုင်းရှင်းရှင်းပြီးတော့ရှင်းရှင်းမှများလို့မတရားဖို့တရားကိုရလို့နောက်ဆုံးတဏှာကင်းလို့စိတ်နှလုံးငြိမ်းအေးပြီဆိုတာနဲ့သူ့စိတ်မှာဘာမှပေးချမ်းနေတာမရှိတော့ဘယ်တရားတွေရဲ့ပုံမှာမပေးတာတော့ရှေ့အစွန်းနောက်အစွန်းအလဲအဲ့ဒီသုံးချက်ရဲ့ပုံမှာညာနဲ့တိပြီးတော့သူလိမ့်ချင်မှုမရှိတော့ဘူးတဲ့ တန်ထိုသူကိုမဟာပုရိသောတိယောက်ျားမြတ်ဟူ၍ဗျူဟိဆို၏ယောက်ျားမြတ်ဆိုတာဘယ်လိုပုံကုန်လို့ဆိုအဲ့ဒီလိုမျိုးဖြစ်သွားမှဘုန်းတို့အကျဉ်းမြင်လေးနားလည်အောင်ပြောရအဲ့ဒါယန္တာဖြစ်သွားမှယောက်ျားမြတ်တကယ်ဖြစ်သွားတာပေါ့နော်အာပုရိသောတိယောက်ျားမြတ်ဟူ၍ဗျူဟိဆို၏ဣဒံဤလောကနဲ့တောထုပုဂ္ဂိုလ်သည်တိပိနိသုတိနဲ့ပရိသေတွေကိုဆက်ဆက်တက်သည့်တဏှာကိုအစ္ဆကလွန်မြောက်သွားပြီ။ဟော။နောက်ဆုံးနေကုန်လည်းဒီဟာနဲ့ပဲဖြေလိုက်။ယဟန္တာဖြစ်သွားမှာပဲ။နောက်သုတိနဲ့ပရိသေတွေကို အမြဲတမ်းချိတ်ဆက်ချိတ်ဆက်ပေးနေတယ်ဆင်းဆင်းမပြတ်ဖြစ်ပေါ်အောင်ပေါ်ဆောင်ပေါ်ဆောင်ပေးနေတယ်လှုပ်ဆောင်လှုပ်ဆောင်နေတဲ့တဏှာကဘာလို့သွားတော့လွန်မြောက်သွားပြီတဏှာကိုသူထားခဲ့နိုင်တယ်ဟုတ်လားအဲ့တော့ဘုန်းတို့အမေးဖြေကတော့ဒါပဲပြီးသွားပြီပဲတရားကကိုပြီးပြီဆိုရင်လည်းပြီးပြီပဲဟုတ်လားနော်တက္ကထာနဲ့တက္ကထာကွဲနဲ့မေးပြီးတော့နှစ်ကထာနဲ့ဖြေအဲ့ဒီမှာဘုန်းဘုန်းတို့ကဒီပြင်ဒေသနာလေးတွေနဲ့ဆက်ဆက်ဆက်ဆက်ပြီးတော့ဆက်ပြီးတော့နားလည်ဖို့လိုအပ်လာတယ် အဲ့ဒါကျန်တဲ့အချိန်မှာဘုံကအဲ့ဒါကိုပြောမယ်ဟုတ်လားအဲ့တော့ဒီနေရာမှာပထမမေးခွန်းကဘာမေးလဲဘလို့လူဟာတကယ်ရောင်ရဲကျင်တတ်နေတဲ့လူလေတော့မြတ်စွာဘုရားဘလို့ဖြေတော့ကာမရဲ့အပြစ်ကိုမြင်ပြီးတော့မြတ်သောကျင့်ကိုကျင့်အမြဲတမ်းတတိပဋ္ဌာန်တရားကိုစူးစမ်းပြီးတော့အနိစ္စဒုက္ခအနတ္တမှန်မှန်ကန်ကန်စဉ်းစားဆင်ခြင်ပံများလို့နော်တဏှာကင်းလို့ငြိမ်းအေးပြီဟေ့ဆိုတော့မှတကယ်ရောင်ရဲကျင်တဲ့နှစ်သက်တဲ့အနေထားကိုရအဲ့ဒါကိုဘုန်းဘုန်းတို့ဘယ်မှာတွေ့ရတော့ အတိဒေသနာလေးပဲမှတွေ့ရတော့အထောက်အထားလေးဘုန်းတို့မြတ်စွာဘုရားနော်ဘုရားဖြစ်ပြီးတဲ့နောက်ဒီနေ့ကတော့ပြောခဲ့တယ်နော်တတ္တဌာနဟုတ်လားအဲ့ဒီတတ္တဌာနထဲမှာနော်မုံစလိန်နာတတ္တဟာဆိုတာပါတယ်မုံစလိန်နာငကားမင်းကမုံစလိန်နာပဲဘုံဘုံကနှုတ်ကြိုးနေစားရဲကမုစလိန်နာမုစလိန်နာနော်မိုးတွေကရွာဟုတ်လားမိုးတွေကရွာအဲ့ဒီကံလေးလားကံသားလေးမှာမုံစလိန်နာရေအိုင်နာမှာအဲ့ဒါ ဘိုးက9ရက်လောက်တောင်ဆိုအဲ့ဒီအချိန်မှာအဲ့ဒီရေကန်မှာရှိတဲ့နဂါမြတ်စွာဘုရားမိုးရေမဆူအောင်လို့သူ့အခွေထဲမှာထည့်ပြီးအပေါ်ကနေပြင်းနဲ့အုပ်ထားမြတ်စွာဘုရားအမြတ်စွာဘုရားပလတ်တမပေါ့မှာစားတယ်အလွန်ချမ်းသာတာ9ရက်လုံးလုံးအဲ့ဒီမွေရဲ့ပြင်းအောင်နဂါရဲ့ပြင်းအောင်နတ်နဂါနော်အဲ့ဒီအောင်မြတ်စွာဘုရားတရင်တော့ဘာလုပ်နေတာတော့ဆိုပလတ်တမပဝင်စားနေနော်အငိမ့်ဓာတ်ကို ဘုန်းတို့တာမန်လူတွေနားလည်အောင်ပြောရင်အငြိမ့်တက်ကိုခံစားရတာဒုက္ခဒုက္ခဘာမှမရှိဘူးအဲ့ဒီမှာချမ်းသာလွန်းလို့မြတ်စွာဘုရားဥဒန်းကျူးရတဲ့ကာထာနှစ်ပုဒ်အဲ့ဒီဥဒန်းကျူးတာထဲမှာဒီရောင်ရဲခြင်းဆိုတဲ့စကားလုံးလေးပါအဲ့ဒါဘုန်းကငငယ်ရဒီကာထာလေးနှစ်ပုဒ်ကိုသဘောကျလို့ကြက်ထားလို့တော့ဒီရောင်ရဲတယ်ဆိုတာလေးကိုလူလေးနဲ့ပြောရပါမလို့ဒီမှာတော့သူကနော်ကာမကိုရှင်ပြီးတော့မြတ်သောကျင့်ကိုနော်အမြဲတမ်းတတိတရားလက်ကင်ထားပြီးဆွဲနဲ့လုံးလာနဲ့ကြိုးစားလို့ တဏှာကင်းကွာလို့ငြိမ့်ရမှုအစစ်ရသွားပြီနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားပြီမတရားမှုတရားရသွားပြီဆိုတော့မှတကယ်ငြိမ့်အေးတာဆိုတာလေးကိုတွေ့တဲ့အခါကျတော့ဒီမြတ်စွာဘုရားရဲ့ဥဒန်းကိုဘုံမှာသွားအမှတ်ရတယ်မြတ်စွာဘုရားဥဒန်းကျူးကာထာနဲ့ပုတ်ဒုက္ခဝိဝေကောတုဋ္ဌတသုတ္တဓမ္မတာပတ္တတောအဗျာပိစံဒုက္ခလောကေပါဏဘူတိတုတံယမောဒုက္ခဝိရာဂတာလောကေကာမနာတမတိကမောအတ္တမိမာနတယောဝိနယောဧတံဝေပရမံဒုက္ခ ကာထာလေးနဲ့ပေါ့နော်ဒါပါပြောတယ်တုဋ္ဌတမဉ္ဉဏ်၄ပါးဟူသောရောင်ရဲခြင်းရှိသောတုတ္တဓမ္မတထင်ရှားသိပြီးသောတရားရှိသောပတ္တတော်သိမြင်ထားသောယဟန္တာပုဂ္ဂိုလ်အားဝိဝေကောနိဗ္ဗာန်ဟူသောဝိဝေကသည်သူခေါ်ချမ်းသာလာ၏နော်မဉ္ဉဏ်၄ပါးကိုတကယ်ရောင်ရဲခြင်းရှိတဲ့တရားနော်တုဋ္ဌတဆိုတာမဉ္ဉဏ်၄ပါးကိုရည်ညွှန်းတာနိဗ္ဗာန်ချမ်းသာကိုမြင်တော့မှပဲဘုန်းဘုန်းတို့ရဲ့စိတ်တွေကအပြည့်အဝ ရောင်ရဲမှုရှိသွားလိမ့်မယ်ဆိုတဲ့အတိတ်ပဲလေးကိုအကြံမြင်ဟိုတို့အတွေ့အကြုံမရှိသေးတော့လည်းပဲအဲ့ဒါကိုနားလည်ထားရမယ်နော်တုတ္တဓမ္မတာထင်ရှားသိပြီးတော့တရားရှိတော့ရသော်ဘုရားမှာတရားတွေကိုထင်ထင်ရှားရှားနော်သိထားတယ်သိထားတဲ့အတိအတာမန်တမန်ငါရှံကမဟုတ်တကယ်ကိုထင်ထင်ရှားရှားကိုသိထားတယ်ပတ္တတော်တဲ့ခတ်သိမ်းသောတရားတွေကိုသူအကုန်လုံးသိထားတယ်မြင်ထားတယ်အဲဒါကြောင့်မို့လို့ဒီစိတ်ငြိမ်မှုနော်ကိလေသာတရားတွေကလွတ်မြောက်မှုစိတ်သုံးနေမှု နိဗ္ဗာန်ဆိုတဲ့ဒီဝိဝေကဒီမှာနိဗ္ဗာန်ကိုရည်ရွယ်ဝိဝေကောနိဗ္ဗာန်ဟူသောဝိဝေကဒီဒုက္ခချမ်းသာလာပြီဒါသူခံစားနေရတာသူတွေ့ရတဲ့အတွေ့အကြုံကကောင်းလွန်းလို့မြတ်စွာဘုရားကပူရန်ကျူးတာပဲလေဟုတ်လားလောကီလောကနဲ့အပြပိစံအမြင်မပွားပြစ်တာထားခြင်းဒီဒုက္ခချမ်းသာလာပြီဘုရားသမမဝန်စားပေါ်တတ္တလောကကိုအာရုံပြုလိုက်တော့လည်းပဲတတ္တဝါဒီပုံမှာကောင်းစားချမ်းသာစေခြင်းနဲ့မြစ်တာတက်ပဲမြတ်စွာဘုရားမှာဖြစ်နေတယ်အဲ့လိုမြစ်တာလေးဖြစ်နေရတာလည်းချမ်းသာလိုက်တာ ဒါဘုံဘုံတော့မုဒိတာဖြစ်ဖို့လှမ်းပြီးတော့အားကြဖို့ပြောပြတယ်ဟုတ်လားနော်အမဉ္ဇဉ်လေးပါဆိုတဲ့ရောင်ရဲချင်းရှိတဲ့တရားတွေကိုထင်ရှားသိထားတဲ့မြင်ထားတဲ့ယန္တာပုဂ္ဂိုလ်အတွက်နိဗ္ဗာန်ကအလွန်ချမ်းသာလေနော်လောကမှာနော်အမြင်မပွားမြစ်တာထားရတယ်အလွန်ချမ်းသာဒါရင်ကဘူးတဲ့ပါဏဗုဒိတုတတ္တဝါတို့နဲ့တန်ရဲဘောမညှင်းသေးခြင်းကရုဏာထားရခြင်းတည်လည်းပဲသူခေါ်ချမ်းသာလိုက်မြတ်စွာဘုရားပတ္တလောကကြီးပုံမှာတန်ရဲမစောင့်စည်းတယ်ဘယ်သူမှနှိမ့်ဆက်ဖို့စိတ်ကူမရှိဘူး ချမ်းသာစေခြင်းတဲ့သဘောဒုက္ခကလွတ်မြောက်စေခြင်းတဲ့သဘောမေတ္တာကရုဏာပေါ့နော်အဲ့ဒီလိုဖြစ်ရတာချမ်းသာလေတဲ့နောက်ပါပြောတော့လောကီလောက၌ကာမနာကာမတို့ကိုတမတိကမောလွန်မြောက်ရာဖြစ်သောဝိရာဂနာယာကအမြင့်ပြတ်ပေသက်ခြင်းနာဂမိမဲ့တယ်ယာကကင်းရတာကာမကိုထားခဲ့ပြီးတော့ဆွဲမဲ့မှုယာကတွေကင်းရတာချမ်းသာလိုက်တာဆွဲမဲ့မှုယာကတပုတ်ရှိတာပါအဖြစ်အမြင့်ပြတ်ပေသက်နေတာနာဂမိမဲ့ညာပေသက်တယ်အဲ့ဒါအနာဂံဖြစ်ရတာချမ်းသာတယ်လို့ပြောတာကာမကိုထားခဲ့နိုင်တယ် ကာမကြောင့်ဖြစ်တဲ့ပူလောင်မှုတွေမရှိတော့ဘူးဟုတ်လားနောက်ဆုံးပါပြောလို့အတ္တမိမာနတငါလို့မှတ်ထင်နေတဲ့ငါငါငါနဲ့ထင်နေတဲ့နော်အတ္တမိမာနဒီမာမာနကိုတဲ့ယောဂီနေရောပေဖြောက်ရအကျင့်အရဟတဘုတိအတ္တိရှိအေနံဤအရဟတဘုတိဝေစင်စစ်ပရမအမြတ်ဆုံးသောဒုက္ခချမ်းသာခြင်းပေသည်ဟောသူရရှိထားတဲ့မဲ့ဉဏ်ပူဉဏ်တွေဟာချမ်းသာလိုက်တာလို့မြတ်စွာဘုရားဥဒန်းကျိုးနေတာပဲတကယ်ကဟုတ်လားအဲ့ဒါစစရင်ဘယ်ကနေစဥဒန်းလာ ရောင်ရဲနှစ်သက်ခြင်းဆိုတဲ့မဲ့ညာ၄ပါးတဲ့ဒီလိုလေးပြောနော်မဲ့ညာပုံညာရမှာတကယ်ရောင်ရဲမှာနော်ဒါကြောင့်မလို့ဒီဥဒန်းလေးကိုဘုံဘုံတို့တိတိချာချာလေးနော်လေ့လာကြည့်မယ်ဆိုလို့ရှိရင်စောတော်အဖြေလေးနဲ့မဖြစ်နေတော့ဆက်ဆက်နေတယ်နော်ဒိဋ္ဌမေတ္တရမေးတာဘလို့လူဟာလောကမှာတကယ်ရောင်ရဲတင်းတည်ခြင်းနဲ့နေတဲ့လူတွေအထုအထိတ်ပြောရမယ်ဆိုရင်မဲ့ညာပုံညာဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတဲ့ပုဂ္ဂိုလ်တွေဟာရောင်ရဲတင်းတည်နေတဲ့လူဘာဝမှဘာမရလို့မှသူတို့စိတ်ထဲမှာဘာမှမရှိဘူး ဒီသဘောလေးတွေကိုဘုံဘုံတို့အားကြဖို့ဟုတ်လားဒါကလည်းပဲနော်ဘုရားရဲ့ဂုဏ်လည်းအာယုံပြုအားရောက်တယ်တရားရဲ့ဂုဏ်လည်းအာယုံပြုအားရောက်တယ်တန်ခါရဲ့ဂုဏ်လည်းအာယုံပြုအားရောက်တယ်လို့ဘုံဘုံကတော့အဲ့လိုနားလည်ထားတယ်ပေါ့နော်ဒါကြောင့်ရောင်ရဲခြင်းဆိုတာနဲ့ပတ်သက်ပြီးတော့ဒီသုတ်တန်လေးကိုဘုံဘုံထုတ်ပြတယ်ဘုံစလိန်နာသုတ်တန်တဲ့ဟုတ်လားမြတ်စွာဘုရားသူကိုယ်တိုင်ကြံပြီးတော့ဟောခဲ့တာနော်မုစလိန်နာငါအဲ့လိုမျိုးနော် ဒီပပြင်းနဲ့အုပ်ထားတဲ့အချိန်မှာဒီပလတ်မပဝင်စားပြီးချမ်းသာလွန်းလို့ဒါဥဒန်းကျူတာဘယ်သူမှအနားမှာရှိတာမဟုတ်ဘူးနော်တကယ်တော်လဲတောင်ထဲမှာတပါးတဲ့ဒါဥဒန်းကျူနေတာအဲ့လိုဆိုရင်ဘုံဘုံတို့ရှေ့ဆက်ပြီးတော့ပြောမလို့မင်းကပါလို့ဘလို့လူဟာတုံ့လုံမှုမရှိတဲ့လူကြီးအဲ့ဒါမျိုးဆိုပြန်ဘလို့ဖြစ်တော့ကာမရဲ့အပြစ်ကိုမြင်ပြီးတော့ကာမဆိုတာအထင်ရလဲနည်းနည်းလေးတော့နားလည်အောင်နော် ကာမဆိုတာကတော့မျက်နှိုးဝေရနှစ်သက်ဝေရလူချင်းစရာရချင်းစရာကောင်းတဲ့အယောင်လေးအတန်လေးအနက်လေးအရာသားလေးအတွေ့အထိတွေကိုပါခေါ်တော့ကာမကာမနှစ်မျိုးရှိတယ်ကာမကသူကဝိတုကာမရယ်ကိလေသာကာမရယ်နှစ်မျိုးရှိတယ်ဟုတ်လားဝိတုကာမဆိုတာလူချင်းစရာကောင်းတဲ့အာယုအာယုဆိုတာဒီနေ့မှာယူပေါင်းတတံကဏ္ဍတတဖုရောက်ပါရည်ရွယ်တာပေါ့နော်အဲ့ဒါဝိတုကာမနောက်ကိလေသာကာမဆိုတာအဲ့ဒီလူချင်းစရာကောင်းတဲ့မျက်နှာစရာကောင်းတဲ့အာယုရဲ့ပုံမှာလူချင်းတဲ့စိတ်ဖြစ်သွားတာ တဏှာလောဘကိုအဲ့ဒါကိလေသာကာမလို့ပြောအဲ့ဒါပယ်ရမှာဘယ်ကာမကိုပယ်ရမှာလဲတော့ကိလေသာကာမကိုပယ်ရမှာဝိဓုကာမဆိုတာပယ်လို့ရတာဗျာနာတွေလည်းမြင်ရတာပဲကြားရတာပဲကောင်းတာတွေမြင်တော့မြတ်စွာဘုရားအတိမတ်ပြုတာပဲလေပြင်စတိခန္တတာအဘိဓုဝါစောင်းတဲ့မြတ်စွာဘုရားကိုလာပြီးတော့သူကြိုက်တဲ့သူရိယဝိသနာမင်းသမီးကိုချီးမွမ်းကနေဖွင့်ဘုရားတရားတန်ခါနဲ့ဆက်ဆက်တဲ့နော်အကြောင်းအရာတွေကိုမြတ်စွာဘုရားရှိစောင့်တည်ပြီးတော့လာဆူပြတော့မြတ်စွာဘုရားကပြောတယ်။အင်းအင်းရဲ့တခြင်းတန်ခါစောင့်တာကိုလည်းမလွန်ဘူး။ ပင်စောင့်တာတခြင်းတန်ကိုလည်းမလွန်ဘူးသူ့ကိုမြတ်စွာဘုရားအတိမပြုဟုတ်လားဒါပေမဲ့အဲ့ဒီကာမကိုမြတ်စွာဘုရားနှစ်သက်တယ်မြတ်လို့တယ်ဆိုတာရှိလားမရှိဘူးနော်ဣရိတာကာမတော့မရှိဟုတ်လားကြာဟာရွှွညွန်နေရထွက်လာတယ်ရေတွေကထွက်လာတယ်ဒါပေမဲ့ရွှွညွန်တို့ရေတို့နဲ့လိမ့်ကြံနေတယ်ဆိုတာတော့မရှိဒီလိုဥမာလေးတွေနဲ့နားလည်ရတယ်ဟုတ်လားအဲ့တော့ဒီမှာကာမကိုအပြည့်မြင်ပြီးတော့စွန့်ခဲ့တယ်ဆိုတာကိလေသာကာမကိုစွန့်ခဲ့တာကိုပြောတာ ဒါရဲ့ပုံမှာမြင်လို့တဲ့စိတ်မမောတဲ့စိတ်အသာထားပြီးတော့သူဘာလုပ်မလို့မြတ်သောကျင့်ကိုကျင့်မယ်ဘလို့ကျင့်မယ်တော့တရားတော်အမြဲတမ်းတတိရှိပြီးတော့ဟုတ်လားသင်္ခါရဆင်ញင်မယ်ဘလို့ဆင်ញင်မလို့ဒီယုတ်ဒီနဲ့နေရာအိစ္ဆဒုက္ခအနတ္တမြတ်တာဖြစ်သေးလို့ဆင်ញင်တယ်အဲ့လိုရှုမှတ်ပွားများဆင်ញင်မှများတဲ့အခါမှာဝိတတန်တော့တဏှာကင်းပြီးတော့နေဖို့တော့စိတ်နှလုံးဟာလုံးဝအပိပိုင်ငြိမ့်တော့အေးသွားအဲ့လိုငြိမ့်အေးတဲ့ပုဂ္ဂိုလ်ဟာတုံ့လုံမှုမရှိဘူးတဲ့ နကငြင်းအေးသွားတဲ့ပုံကပါတော့ကြောင်ရဲမှုရှိတယ်လို့ပြောပြီးရင်တော့ကိုကပါတော့တုံးလုံးမှုမရှိဘူးအဲ့တော့ဘုန်းတော်ပုထုဇဉ်တွေရဲ့စိတ်အမှန်လူတွေရဲ့စိတ်ကတော့ကောင်းတာနဲ့တွေ့ရင်တစ်မျိုးတုံလုပ်တယ်အကောင်းတာနဲ့တွေ့ရင်တစ်မျိုးတုံလုပ်တယ်ကောင်းတာမကောင်းတာဆိုတာကလည်းပဲအမြဲတမ်းလူတွေမလုပ်နေတော့တွေ့နေရတဲ့ကြုံနေရဟုတ်လားကောင်းတာနဲ့တွေ့ရင်ဘာနဲ့တုံလုပ်တာလို့မမုန်းမှုနဲ့တုံလုပ်တယ်အကောင်းတာနဲ့တွေ့ရင်မကျေနပ်မှုနဲ့တုံလုပ်တယ်အဲ့တော့ဘုန်းတော်ရဲ့စိတ်က ဘယ်တော့မှငြိမ်သက်နေတယ်လို့မရှိအနာရတယ်လို့လည်းမရှိနော်မမောမှုသူမမကျေနပ်မှုတစ်ခုခုနဲ့တော့ဘုန်းဘုန်းတို့ရဲ့စိတ်ကလှုပ်ခါနေတယ်ပေါ့နော်အဲ့ဒါကိုမြင်ရတယ်ဟုတ်လားလှုပ်နေတယ်ဆိုတော့ငြိမ်နေတာတော့ဘယ်သက်တာနော်တကယ်ကပင်မမှုရှိတယ်တကယ်ကဒါပေမဲ့အမြဲတမ်းမွေးရရစပြီးတော့တုံ့လုပ်တဲ့စိတ်လည်းပဲအနေကြားလာတဲ့ခါကျတော့ဒီမကောင်းတဲ့အနေထားမှာဘုန်းတို့စိတ်ကသားကြတယ်နော်ငြိမ်နေတယ်ဆိုရင်ဘုန်းတို့တချို့သိမကြိုက်ချင်လို့ဖြစ် ဒါကြောင့်မြတ်စွာဘုရားတတ္တဝါတွေဟာမငြိမ်းချမ်းမှုမှာပျော်တာပူလောင်မှုမှာပျော်ကြတာဒီလိုဟောတာတော့မရှိဟုတ်လားတော့တကယ်တုံ့လုံမှုကင်းတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတော့လို့မေးရင်တော့တဏှာကင်းပြီးတော့ငြိမ်းအေးတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်တို့သာလေတုံ့လုံမှုကင်းအဲကြောင့်မြတ်စွာဘုရားတမဝရပရိတော်မှာလကုဏကဗရိယမထေရကိုအကြောင်းပြုပြီးတော့ဟောတာတဲ့ကာထာတစ်ခုရှိတေလောယထာဧကကနောဝါတိနန္နတမိယတိဧဝံဒိနာပတံတာသူနာသပိဇံတိပန္နိတာ အမတို့ဒါရရလားဟင်သေလောယထာတေကကနောကြောက်သားပဂတိကြီးတဲ့ကြောက်တောင်ကြီးအကွက်အကလေးတောင်ကြီးရှိဘူးနော်ပဂတိကြောက်တောင်ကြီးရှိတဲ့ကမ္ဘာလောကမှာအဲ့လိုကြောက်တောင်ကြီးရှိဟုတ်လားအဲ့ဒီကြောက်တောင်ကြီးကဝါဒေနနသမီးတွေတီးဘေးကတိုက်ခတ်လာတဲ့လေတို့ကြောင့်တုန်လှုပ်တယ်ဆိုတာမရှိဘူးတဲ့ဧဝနေနပတန်တာသူနဂမိဇံတိပတိတာအဲ့ဒါလိုပဲအသိဉာဏ်ပညာနော်အထွတ်အထိပ်ရောက်သွားကြတယ်ယဟန္တာအရှင်မြတ်များဟာ မချီးမွမ်းခြင်းကဲ့ရဲ့ခြင်းဒီဟုသောအကြောင်းနှမျိုးတို့ကြောင့်သူတို့ရဲ့စိတ်ဟာတုန်လှုပ်တယ်ဆိုတာမရှိဘူးတဲ့။ဘာလို့မြတ်စွာဘုရားဒီကထာလေးကိုဟောတာလို့ဆိုတော့အဲ့ဒီပရိယမတိကသူဟာရှေးကနော်ဝေကျွေးတစ်ခုပါတော့အရက်တော်တော်တော်လေးပုတေးသေးလေးဝေရကြည့်ရင်တော့ကိုယ်ပေါက်စာလေး9နှစ်သား10နှစ်သားလေးလုံးလုံးကြည်ကြည်လေးအဲ့လိုလေးပဲထင်ရတယ်နော်။တော့ဒီကိုရင်လေးဦးစင်းပေါက်စာတွေကသူ့တွေ့လို့ရှိရင်ဝိုင်းပြီးတော့စားကြနောက်ကြတယ် ဦးကြီးလို့ခေါ်လို့ခေါ်ဘိုးတော်လို့ခေါ်လို့ခေါ်သူ့ကိုတခါလဲနေရွက်ဆွဲလိန်လို့လိန်နှာခေါင်းစိတ်လို့စိတ်လောက်တာဒါပေမဲ့သူကဘာတော့ရဟန္တာဖြစ်သူမဝင်စားဘူးတဲ့တမာပတ်မရှိဘူးတဲ့အဲ့လောက်အစွမ်းထက်တယ်အဲ့ဒီပူပူတေးသေးလေးရဟုတ်လားအဲ့ဒါနဲ့တနေ့တော့မြတ်စွာဘုရားအဲ့ဒီကိုရင်ကိုရင်တွေဥစဉ်ပေါက်စားနေတာသူ့ကိုစားနောက်နေတာမြင်လို့မြတ်စွာဘုရား အဲ့လိုမစမနောက်ကြနဲ့သူဟာတာမန်ပုဂ္ဂိုလ်မဟုတ်ဘူးသူမဝင်စားဘူးတဲ့ဇာတမပတ်တော်ရှိနော်အလွန်အစွမ်းထက်တဲ့ယန္တာပုဂ္ဂိုလ်ဖြစ်တယ်ယန္တာဖြစ်တဲ့ဆိုရင်အဲ့လိုကိုရင်လေးတွေဦးစင်းလေးတွေကသူ့ကိုစားတယ်နောက်လို့ဆိုတယ်သူ့စိတ်ထဲမှာဘာမှမကျေနပ်ဘူးကျေနပ်တယ်ဘာမှမရှိဘူးအေးဆေးပဲပဂတိတည်ငြိမ်တဲ့စိတ်ရှိတယ်တုံ့လုံးမှုမရှိအဲ့ဒါကြောင့်မလို့မြတ်စွာဘုရားယန္တာဖြစ်တဲ့အတွက်ကြောင့်သူ့ရဲ့စိတ်ဟာကြောက်သားပဂတိပြီးနေတဲ့ကြောက်တောင်ကြီးလို့တဲ့ နော်လေတွေတိုက်ခတ်လာလို့ဘာမှမတုံ့ဖလုပ်တဲ့သဘောရှိတယ်ဒီကြောက်တောင်ကြီးလို့သူ့စိတ်ကအလွန်မှငြိမ်သက်တယ်ဘလို့ကြောင်းကြောင်းမှတုံ့လုံးကိုမရှိဘူးလို့ဟောတာဟုတ်လားဒါကြောင့်လောကမှာတကယ်တုံ့လုံးမှုကင်းတဲ့ပုဂ္ဂိုလ်ဆိုတာဉာဏ်နာပုဂ္ဂိုလ်တွေပဲလို့နားလည်ရတပုံတို့တွေကကြဲကြဲပြန့်ပြန့်တော့စဉ်းစားဖို့လိုတော့နော်ရဟန္တာမဖြစ်ရင်ဘုလို့ရတပြည့်လို့ကအမြဲတမ်းတုံ့လုံးနေရမလားဟာသူ့အရှင်းတဲ့သူတို့လည်းရှိသေးတယ်ဟုတ်လားနော်တတ်တော့ခါအောင်တခါလဲကြုံမကောင်းကြမကောင်းအောင် သူများစိတ်ပြည့်စရာကောင်းအောင်တလှုပ်တာမျိုးကြီးတော့မဖြစ်အောင်ထိန်းရမှာနော်ဟုတ်လားလောကဓာတ်တရားနဲ့တွေ့ရင်တတ်နိုင်တဲ့များကိုယ်စိတ်ကိုထိန်းချုပ်နိုင်ရမှာနော်လောကမှာဒါတွေကဖြစ်တတ်တဲ့သဘာဝတရားတွေပဲလို့ကြည်ကြည်ပြန့်ပြန့်နားလည်ပြီးတော့တုံ့လုံမှုနည်းအောင်ဟိုလိုစူးစမ်းဖို့မလိုဘူးလားအဲ့ဒါတုံ့လုံမှုအနေများဆိုတာလည်းပဲဘုဘုထင်ပါလေဉာဏ်ပညာအနေများပုံမှာပဲမူတည်လိမ့်ဉာဏ်ပညာကြီးလေဒီဘက်ကတုံ့လုံမှုဟာနည်းနော်တုံ့လုံမှမသိတဲ့တုံ့လုံလို့တုံ့လုံမှမသိတဲ့ နေထားဒီရအောင်တော့တိမ်မွေ့သွားနိုင်တယ်နော်ဉာဏ်ပညာနေလေတုံလုံးမှုကြီးလေတုံလုံးမှုကြီးလေဆင်းရဲလေပဲတကယ်လားဟုတ်လားဒါကြောင့်ဘလို့လူဟာတုံလုံးမှုကင်းတဲ့လူလဲလို့မေးတဲ့မေးခွန်းကိုမြတ်စွာဘုရားဘလို့ဖြေတော့အကျင့်တရားတွေကိုမှန်မှန်ကန်ကန်ကျင့်သုံးပြီးတော့နောက်ဆုံးတဏှာကင်းလို့ငြိမ်းအေးသောစိတ်လုံးရှိပြီဆိုတော့မှတုံလုံးမှုကင်းတော်တာလို့ဘလို့ဖြေဟုတ်လားမေးခွန်းတစ်ချက်ဒါအကြောင်းကျိုးလေးတွေဆက်ဆက်ပြီးအောင်ပြောတာနော် နောက်ဘုန်းဘုန်းတို့နည်းနည်းနားလည်ဖို့ခက်တယ်နော်ရှေးအစွန်းနောက်အစွန်းအလဲသုံးချက်နော်အဲ့ဒါကိုညံနဲ့သိပြီးတော့နော်မလိမ့်ကြံပဲမကန့်ညိပဲမပေကြံပဲနေနိုင်တဲ့လူဟာဘလို့လူတော့ဒီမေခွန်းလေးကိုတတိယမြောက်မေခွန်းလေးကိုပြန်ပြီးတော့အမှတ်ရကြတယ်နော်ကောအဘယ်သူသည်ဥပါဒရှင်းအောင်အစွန်းတစ်ဖက်ကို၎င်းမစ်စီအလေနဲ့၎င်းမန္တာပညာဖြင့်အပညာယတိနလိမ့်တိမလိမ့်ကြံပါနဲ့ရှေးရဲ့ နောက်ရဲ့အလဲရဲ့အဲ့ဒါတွေရဲ့ပုံမှာဉာဏ်ပညာနဲ့နားလည်ပြီးတော့မလိမ့်ကြံမကန့်ညီပဲနဲ့အဲ့ဒါတွေကြောင့်ကိုယ့်ရဲ့စိတ်ဟာမညစ်ပေပဲနဲ့နေနိုင်တဲ့လူဟာဘလို့လူလဲလို့လဲစောစောတုန်းကအကျင့်မြတ်တရားကိုမှန်မှန်ကန်ကန်ကျင့်ပြီးတော့တကယ်ကိုအဆုံးစွန်အောင်မြင်မှုရတာယန္တာပုဂ္ဂိုလ်တွေမှတာလေရှေးရဲ့နောက်ရဲ့အလဲရဲ့နော်ဒါတွေကိုဉာဏ်နဲ့သိပြီးတော့ပြင်နိုင်တာအဲ့တော့ဒီမှာဘုန်းတို့ရှေးနောက်အလဲဆိုတာနဲ့ပတ်သက်ပြီးတော့ အမြဲအမျိုးမျိုးရှိတယ်အကုန်လုံးဟာသူ့အနဲ့သူမှန်တယ်အဲ့ဒါကိုဓမ္မဗဟုတုတအတွက်မှတ်သားကြည့်နော်ဘုန်းတော်အင်္ဂုတ္တပါဠိတော်စက္ကန္တိပတ်ထဲမှာမေဇေသုတ်တံဆိုတာသုတ်တံတစ်ခုရှိတယ်အဲ့ဒီသုတ်တံကိုကြည်ခြင်းအဖြစ်အခုဘုန်းတို့ဟောနေကြနားနေရတဲ့ပါဠိယနာသုတ်တံကြီးဟာမြတ်စွာဘုရားလက်ထက်ကခေဥပိုင်းအစိုးပိုင်းမှာပေါ်ထွန်းခဲ့တဲ့သုတ်တံကြီးဆိုတာထင်ရှားတယ်ဘာဖြစ်လို့ဆိုတော့ မြတ်စွာဘုရားလက်ထက်ကယဟန်တွေကိုကဒီပါရယနာတုတ်တန်တွေကဂါထာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာတွေမေးမြန်းကြတာတွေတိုင်ပင်ကြတာတွေရှိဟုတ်လားအခုအဲ့ဒီမေ့စီတုတ်တန်ကအဲ့ဒါကိုမှတ်တမ်းတင်တာဒါစိတ်ဝင်စားတဲ့အကောင့်နော်တမိုင်းကြောင်ရှုတော့မှကြည့်ရင်စိတ်ဝင်စားတဲ့အကောင့်အဲ့ဒါခါတပါးမှာယဟန်တော်ကြီးတဲ့စုမိတဲ့အခါကျတော့စကားပြောကြတယ်ပြောရင်းနဲ့မပြောဆိုရန်တပါးထမြင်ငါရှင်ကိုမြတ်စွာဘုရားပါရယနာတုတ်တန်ထဲမှာ ယသိ16ရောက်မေးရတယ်ရှိတာသူတို့အကုန်သိဟုတ်လားအဲ့ဒီပါဠိနာတုတ်တန်ထဲမှာဂါထာတစ်ပုဒ်ရှိတယ်အဲ့ဒီဂါထာကဘာပြောတော့အဲ့ဒီဂါထာလေးကစောစောတုန်းကဘုံဘုံတို့နော်ဒီအမေးထဲမှာလည်းပါတယ်အဖြေထဲမှာလည်းပါတယ်သောဥက္ကဏမပင်ညာယမေဇိမတာနတ်လိပတိတံဖြူမိမဟာပုရိသောတိသောဣရာတိပိနေမေဇင်လာနော်ဘယ်လိုပုဂ္ဂိုလ်ဟာ ရှေးစွန်းနောက်ဆုံးအလေကိုညံနဲ့တိပြီးတော့မလိမ့်ကြံပဲနဲ့နေတယ်လေဘလို့ပုဂ္ဂိုလ်ဟာယောက်ျားမြတ်လေဘလို့ပုဂ္ဂိုလ်ဟာပရိသေတွေနဲ့စုလိကိုဆက်ဆက်တက်တက်တဏ္ဍာကိုနော်ကြော်လွှားသွားနိုင်တယ်လွန်မြောက်သွားနိုင်တယ်လူလေဒီအမေးရှိတယ်တဲ့တိတ္တမေတ္တရာမေးတာအဲ့ဒါကိုမြတ်စွာဘုရားဖြေပြဘလို့ပုဂ္ဂိုလ်ဟာဒီလိုမျိုးမလိမ့်ကြံတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာခုဖြေလိုက်အဲ့ဒီမှာငါရှင်တို့အနေနဲ့နော်ရှေ့ဆိုတာပါလေနောက်ဆိုတာပါလေအလေဆိုတာပါလေ ဒီချုပ်ဆက်တက်တဲ့အရာကိုလွန်မြောက်သွားတဲ့လူဆိုတာဘာလဲဒါနဲ့ပတ်သက်ပြီးတော့ငါရှင်တို့ဘလို့အမြင်ရှိလဲဟောဆွေးနွေးကြတယ်အချင်းချင်းအဲ့လိုဆွေးနွေးကြတဲ့အခါကျတော့တပါတော်ယဟန်ကပြောတယ်အေးတဲ့အေးရှေ့နောက်အလယ်နော်အဲ့ဒါရှေ့ဆိုတာဘာတော့တဲ့ရှေ့ဆိုတာတွေ့ထိမှုဖတ်တာတီးရဒီခန္ဓာကိုယ်ကြီးနော်ဖတ်တာနော်ဖတ်တာပြည့်စရာဝေဒနာဝေဒနာပြည့်စရာတဏှာတဏှာပြည့်စရာဥပါဒနာဥပါဒနာပြည့်စရာဘဝဘဝပြည့်စရာဇာတိ ဒါဘုန်းဘုန်းတို့ခန္ဓာကိုယ်ကြီးကွာစားဖတ်တာကိုအကြောင်းခံပြီးတော့ဖြစ်ခဲ့တာလို့အကြောင်းအကျိုးကိုအချင်းချင်းဆက်ဆက်လိုက်လို့ရှိရင်အဲ့လိုလည်းပြောလို့ရတယ်။ဒါအဲ့ဒီဖတ်တာဆိုတာဒါရှေ့အစွန်းတစ်ခုပဲတဲ့။ဒီဟာနည်းနည်းရှင်းပြတာနည်းနည်းခက်တယ်။နော်။ဒါကိုအကြည့်လေးရှင်းပြမယ်ဆိုရင်တရားနည်းနည်းရှင်းမှာဆိုရတာဟုတ်လား။နောက်ဖတ်တာတမှုတွေကဒီဖတ်တာတမှုတွေကဖတ်တာနဲ့အဲဖတ်တာဖြစ်ခြင်းရဲ့အကြောင်းတရားဘာလို့လို့မြင်တဏှာပဲသူက။ဟုတ်လားဖတ်တာဖြစ်ခြင်းရဲ့အကြောင်းတရားတဏှာ။ တဏှာကိုအခြေခံပြီးတော့အဲဖတ်တာဖြစ်ခဲ့ရတယ်တကယ်တကယ်ကပြန်ပြီးတော့ဘုန်းတို့လဲလိုက်လို့ရှိရင်လေအဲ့တော့ဖတ်တာတမှုရိယဒီဖတ်တာကိုအကြောင်းပြုပြီးတော့တမှုရိယတွေဖြစ်မယ်ဆိုလို့ရှိရင်တဏှာတွေဖြစ်မယ်ဆိုလို့ရှိရင်အဲ့ဒါအနာဂတ်ဘဝအနာဂတ်ခန္ဓာတွေသူရနိုင်အဲ့ဒါနောက်အစွန်းတစ်ခုပဲတဲ့ဖတ်တာကရှိရင်ဆိုဖတ်တာတမှုရိယကနောက်အစွန်းဟုတ်လားအဲ့လိုဆိုလို့ရှိရင်အလဲဆိုတာကဖတ်တာនិရောဓ နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အနေအထားအတ္တချုပ်ငိမ့်တဲ့သဘောအဲ့ဒါအလေပဲတဲ့ဘုံကဒီလောက်ပဲရှင်းပြသိလားအဲ့ဒါကိုဉာဏ်နဲ့သိပြီးတော့မလိမ့်ကြံတဲ့ပုဂ္ဂိုလ်ဟာယောက်ျားမြတ်ဖြစ်တယ်ပရိသေတွေနဲ့သုတိကိုဆက်ဆက်ပေးတဲ့တဏှာကိုလွန်ရောက်သွားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါသူ့ရဲ့အမြင်ပေါ့နောက်တစ်ပါးကဒီမှာဘာထပြောလို့အရှင်တို့တဲ့ငါမြင်တာတော့အဲ့လိုမဟုတ်ဘူးနော်ဒုက္ခဝေဒနာဟာရှေးအစွန်းဖြစ်တယ်ချမ်းသာတယ်ဟောရမယ်ဟုတ်လား ဒုက္ခဝေဒနာကတော့နောက်အဆုံးဖြစ်တယ်တဲ့နောက်ထပ်တစ်မျိုးအဖို့အဆုတစ်ခုပေါ့နော်နောက်ထပ်သဘာဝတရားတစ်ခုပေါ့ချမ်းသာတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးဆိုတဲ့ဥပိ္ပခဝေဒနာကတော့အဲ့ဒါအလေအဖို့အဆုပဲတဲ့ဟောသူသူ့ရဲ့မြင်ပုံလေးကတော့ရှင်းရှင်းလေးပဲနော်ဒုက္ခကရှေးဆုံးဒုက္ခကနောက်ဆုံးဥပိ္ပခကအလေအဲ့ဒါရဲ့ပုံမှာဉာဏ်နဲ့သိပြီးတော့မမှန်ကန်ကန်မြင်ပြီးတော့ဟုတ်လားလိမ့်ကြံမှုမရှိတဲ့ပုဂ္ဂိုလ်ဟာယောက်ျားမြတ်ပဲအဲ့ဒီပုဂ္ဂိုလ်ဟာဣတရီနဲ့သုတိကိုဆက်ဆက်ထားတဲ့တဏှာကိုလွန်မြောက်သွားတဲ့ သူ့ရဲ့အမြင်ဟုတ်လားအဲ့တော့နောက်တစ်ပါးဘာပြောလို့ဆက်ပြီးတော့အဘုံကကြော်သွားတယ်ဒုတိယတစ်ပါးပြောတာကဒုက္ခဒုက္ခဝိက္ခမတော့အတိတ်အနာကပြည့်စုံတာဟုတ်လားဖြစ်ခဲ့ပြီးသားဟာရှိရဆုံးပဲဒါကတော့ဘုံဘုံအကြိုက်ဆုံးပဲဟုတ်လားဖြစ်ခဲ့ပြီးသားဟာရှိရဆုံးပဲဟုတ်တယ်ရှိရဖြစ်ခဲ့တာပဲလေမဖြစ်သေးတဲ့အနာဂတ်ကနောက်ဆုံးပဲအခုဖြစ်နေတဲ့ပြစ္ဆုတ်ပံကအလယ်ဖို့စုနော်ရှေးနောက်အလယ် မုံဇာပုရိမုံဇာပိစ္ဆာတို့မိစေမုံဇာဘုဒ္ဓပါရကိုတပ္ပတဝိမုဒ္ဓမာရတောနကုဏဇာတိစရံဥပိဟိတိဟုတ်လားနော်ဥက္ကတိနာကိုအကြောင်းပြုလို့ဟောတာလေရှေ့ကိုလည်းလွတ်လိုက်နောက်ကိုလည်းလွတ်လိုက်အလယ်ကိုလည်းမဆွဲယူဘူးဆိုလို့ရှိရင်နော်သင်ဟာနောက်ထပ်တပံပရိသေနေရမှာမဟုတ်ဘူးလို့ဒီလိုဟောတာရှိရနော်တတိယဟန်ရဲ့အမြင်ကရှေ့နောက်အလယ်ဆိုတာကိုသူကဘာလို့မြင်လဲအတေးအနာဂတ်ပြစ္ဆုတ်ပါ တတိယယဟန်ကမှဒုက္ခဒုက္ခဥပိ္ပခဆိုတော့ပြောလိုက်တာကြော်ပြောရတယ်နော်နောက်၄ယောက်မြောက်၄ပါးမြောက်ယဟန်ကဘာပြောလဲဆိုတော့နံတရားတွေဟာရှေ့အစွန်းပဲတဲ့ရုပ်တရားတွေဟာနောက်အစွန်းပဲတဲ့ဝိညာဉ်ဆိုတဲ့တရားလေးသိမှုဆိုတဲ့တရားလေးကတော့အလယ်ကနေထိုင်းနေတာအဲဒါကြောင့်မလို့ရှေ့နောက်အလယ်ကိုသူကတော့နာရယ်ရုပ်ရယ်ဝိညာဉ်ရယ်အဲ့ဒါကိုဉာဏ်နဲ့ပိုင်းခြားပြီးတော့သိတဲ့ပုဂ္ဂိုလ်ဟာသိပြီးတော့မလိမ့်ကျန်တဲ့ပုဂ္ဂိုလ်ဟာမလိမ့်ကျန်မှုဆိုတာကရာဂဒေါသမောဟ ညစ်အကြေးတွေစိတ်နှလုံးမှာမပေးချင်ဘူး။ဆိုရတော့တဏှာတွေမျက်နှာလိမ့်လိုက်တယ်ဆိုတော့တန်ရှင်းသွားတော့ရွှွန့်ပွက်တွေလိမ့်လိုက်တယ်ဆိုတော့သုတ်ပဲ့သွားပေါ့နော်။တတိနေရာမှာလိမ့်ကြံတယ်ဆိုတာကညစ်ပတ်ပေရတဲ့အရာတွေစိတ်နှလုံးမှာစွန့်ထင်သွားတာကိုလိမ့်ကြံတယ်ပြော။ဟုတ်လား။အဲ့တော့ဘုန်းတော်နာယုတ်ဝိညာဉ်ဆိုတာပါတော့ရှင်းတော့အလေအဲ့ဒါရဲ့ပုံမှာနားလည်ပြီးတော့တိပြီးတော့မလိမ့်ကြံတဲ့ပုဂ္ဂိုလ်ဟာယောက်ျားမြတ်ပဲသူဟာတဏှာကိုလွန်မြောက်သွားတဲ့ပုဂ္ဂိုလ်ပဲလို့သူကပြောဖြစ်။နောက်၅ပါးမြောက်ကတော့ဘာပြောဆို ဣဇတိကာယရဏဆိုတဲ့မျက်စိနာတာလျှာကိုစိတ်ဟောဒီခန္ဓာကိုယ်ကြီးကိုဒီအကြည်ဓာတ်၆မျိုးနဲ့တိဆောက်တာသူဟာရှိအစွန်းမယ်တဲ့ယူပံတတ္တံကန္နာရတ္တပုဏ္ဏဘာယဓမ္မာယုလို့ဆိုတဲ့ဘာဟိတာယရဏ၆ပါးအပြင်ဘက်ကနောက်အာယရဏ၆ပါးနောက်အစွန်းမယ်တဲ့အဲ့ဒီရှိအစွန်းနဲ့နောက်အစွန်းနဲ့ဟေ့တွေ့ကြလို့ဆိုပြီးတော့ဒီခါလဲမျက်စိထဲမှာမြင်သိစိတ်တွေဖြစ်တဲ့နားမှာကြားသိစိတ်ဖြစ်တဲ့ဝိညာဏဓာတ်၆ပါးဟိုတနေ့ကတော့ပြောရနော်မျက်စိနာနာလျှာကိုစိတ်ကပါလေအခန္ဓာ ယူပါအောင်တတ္တံကန္နာရောဓတာအစရှိတဲ့အာယုန်တွေကအတိုက်ဓာတ်နော်အခန္ဓာနဲ့အတိုက်ဓာတ်နဲ့ပုတ်တိုက်မိတဲ့အခါမှာဝိညာဏဓာတ်တိမှုဆိုတာတွေပေါ်လာတယ်အတိတိမှုကဘာလို့အပွင့်ဓာတ်အဲ့ဒါသူကအခန္ဓာကိုဘာလို့ပြောလဲရှေ့အတိုက်ဓာတ်ကနောက်အပွင့်ဓာတ်ကအလေသူကြားထဲကနေပွင့်ချတာအရှေ့နောက်အလေဆိုတာအဲ့ဒါပဲအဲ့ဒါကိုဉာဏ်နဲ့သိပြီးတော့မလိမ့်ကျန်တဲ့ပုဂ္ဂိုလ်ကယောက်ျားမြတ်ပဲအဲ့ဒါတဏှာကိုလုံးရောက်သွားတဲ့ပုဂ္ဂိုလ်ပဲဒါဉာဏ်သာဖြစ်တဲ့အနေအထားတွေကိုပြောနေတာနော်သူတို့ပြောနေတာဟုတ်လား အဲ့တော့နောက်ဆုံးယဟန်ကြတော့ဘာပြောလို့6ပါးမြောက်ယဟန်ကတက္ကာယထင်ရှားဖြစ်ပေါ်နေတဲ့ဒီယုံနာနော်သင်္ခါရတရားတွေတက္ကာယလို့လည်းခေါ်တယ်ပေါ့နော်အဲ့ဒီတက္ကာယဒုက္ခတရားတွေဟာရှေ့ဆွန်းနေတဲ့အဲ့ဒီတက္ကာယဒုက္ခတွေကိုဖြစ်စေတတ်တဲ့တဏှာလောဘဟာနောက်အဆွန်းနေတဲ့အဲ့ဒီတက္ကာယဒုက္ခတရားတွေချုပ်သွားတဲ့နိဗ္ဗာန်အလယ်ပဲတဲ့ဒုက္ခနဲ့သမှုတွေကအလယ်ကဘာကိုထားဘူးတူပါနိဗ္ဗာန်လျောတာကိုထားတာနော် အဲ့ဒါပါနော်ရှေးနောက်အလယ်အဲ့ဒါရဲ့ပုံမှာညံနဲ့တိပြီးတော့မလိမ့်ကြံတဲ့ပုဂ္ဂိုလ်ဟာနော်ယောက်ျားမြတ်ပဲမဟာပုရိသနော်သိပိနေအစ္စကာသိပိနေမစ္စကာနော်တဏှာဆိုတဲ့အချုပ်တမကိုလွန်မြောက်သွားတဲ့ပုဂ္ဂိုလ်ဘာနဲ့ဘာနဲ့တော့တွဲနေအောင်ချုပ်ထားတာလို့ပရိသေတွေနဲ့သုတိနဲ့ဟုတ်လားသုတိနဲ့သိတွေနော်အဲ့တော့ဘယ်နှမျိုးရှိသွားလဲ6မျိုးပြောတယ်နော်ဖတ္တဖတ္တသမုဒယဖတ္တနိရောဓဒါရှင်းနောက်အနေလို့ပြောတာတပါး အတိတ်နာကပြစ္ဆုတ်ပန်ဒါရှင်းနောက်အလယ်ပဲလို့ပြောတာတပါနော်ဒုက္ခဒုက္ခဥပိ္ပခဒါရှင်းနောက်အလယ်ပဲလို့ပြောတာတပါဟုတ်လားပြီးတော့ပါနော်နာယုတ်ဝိညာဉ်ဒါရှင်းနောက်အလယ်ပဲနောက်တစ်ပါးတော့ပါနော်ဣဇတိကယရဏယဘာဟိရာယရဏယဝိညာဏတ္တ6ပါးယဒါရှင်းနောက်အလယ်ပဲနောက်တစ်ပါးကျတော့တက္ကာယယတက္ကာယသမှုရိယယတက္ကာယဏိရောဓမပြီးဖို့တော့မလွယ်ဘူးပေါ့နော်ဒါပေမဲ့မှတ်ရမယ်ဟုတ်လားအဲ့လိုမျိုး6ပါးအတီးတီးပြောပြီးတဲ့အခါမှာ gain တို့တော့ ကိုထင်တယ်လို့မြင်တယ်လို့ပြောပြကြပြီအဲ့တော့တို့မြင်တာတွေကဘုသူ့ရဲ့အမြင်ဟာအသင့်တော်ဆုံးဖြစ်မလဲဆိုတော့မြတ်စွာဘုရားကြီးကိုတွားပြီးတော့မေးကြမယ်အဆုံးဖြတ်ယူကြတယ်အဲ့မြတ်စွာဘုရားကြီးကြွားသွားကိုရောက်တော့မြတ်စွာဘုရားကိုမေးမေးတဲ့ခါကျတော့မြတ်စွာဘုရားအေးတဲ့သင်တို့ဖြစ်ရတယ်အကုန်လုံးအကြောင်းပြည့်ရအဖြစ်သူ့အနေနဲ့သူကောင်းတာမှန်တာကြီးပဲတဲ့ဟောမြတ်စွာဘုရားလက်ခံတယ်နော်ဒီဥစ္စာဟုတ်လားဒါကြောင့်ရှေးနောက်အလေဆိုတာနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ကဓမ္မဘုဟုတ္တကြီးကြီးပြန့်ပြန့်ရှိဖို့ဒါလေးတွေကိုမလုပ်တာမလို့မှတ်သားထားရဒါပေမဲ့လို့တဲ့ ငါအဲ့ဒီပါရယနာနော်ဝက်ကထဲမှာတိတ်တမေတ္တရမေးလို့ငါဖြေခဲ့တော့ဘာကိုရည်ရွယ်ပြီးတော့ငါဖြေခဲ့တာလေတဲ့မြတ်စွာဘုရားအဲ့တော့ငါဘာကိုဖြေရည်ရွယ်ပြီးတော့ဖြေတာဆိုတော့အရင်ဆုံးယဟန်ပြောတဲ့ဖတ်တရဲ့ဖတ်တတမှုရဲ့ဖတ်တဒီရောတာရဲ့အဲ့ဒါကိုရည်ရွယ်ပြီးတော့ငါဖြေခဲ့တာတဲ့ဒါပါလဲဆိုတော့မေစီသုတ်တန်တဲ့အချင်းချုပ်ကလေးကိုပြောပြတယ်ဟုတ်လားအဲ့တော့ဒီမှာတိတ်တမေတ္တရမေးတာဘယ်လိုပုံကွာ နော်ရောင်ရဲမှုတကယ်ကင်းသွားအဲရောင်ရဲမှုရှိတာလေဘလို့ပုဂ္ဂိုလ်ဟာတုံ့လုံးမှုကင်းတာလေနော်ပြီးပါပြီဘလို့ပုဂ္ဂိုလ်ဟာရှင်းနောက်အလေတရားရဲ့ပုံမှာဉာဏ်နဲ့ပိုင်းခြားသိပြီးတော့လိမ့်ချင်မှုမရှိတာလေအခုဒါကိုပြောနေတာနော်ကာမရဲ့အပြစ်ကိုမြင်ပြီးတော့မြတ်သောကျင့်ကိုကျင့်တယ်အမြဲတမ်းတတိတရားထားပြီးတော့ကြိုးစားရင်းနဲ့ယုံနဲ့တရားရဲ့ပုံမှာအိဋ္ဌဒုက္ခအနတ္တတို့ပညာနဲ့ဆင်ခြင်တယ်ဒီလိုကြိုးစားပါများလို့နိမလမ်းမှာအာထုပ်ပါများလို့နောက်ဆုံး ဝိဒတန်တော့တဏှာကင်းသွားတဲ့အချိန်မှာသူ့စိတ်ဟာနေဘုတော်ငြိမ့်ရသွားပြီအဲဒီအချိန်မှာဒီပုဂ္ဂိုလ်ဟာရှေရောနောက်ရောအလယ်ရောဒီတရားတွေရဲ့အပေါ်မှာပါတော့ဉာဏ်နဲ့သိပြီးတော့လိမ့်ကြံမှုမရှိဘူးဒါဖြေလိုက်တာပဲဟုတ်လားဒါမေးဝန်ကားချက်မှာဗာကျင်လေးတော့မဟာပုရိသောတိဘလူလူဟာယောက်ျားမြတ်လေဖြေပြီးသားဖြစ်သွားပြီနော်ယန္တာဖြစ်သွားမှတကယ်ယောက်ျားမြတ်ဖြစ်လိမ့်မယ်ဟုတ်လားဒါနဲ့ဘလူပုဂ္ဂိုလ်မျိုးဟာသိပ္ပိနီလို့ဆိုတဲ့နော်ချုပ်ဆက်တက်တဲ့ ဒီဘဝနဲ့နောက်ဘဝသုတိနဲ့ပရိသေတိချုပ်ဆက်တတ်တဲ့တဏှာဆိုတဲ့အချုပ်သမားတော့လွန်မြောက်သွားတဲ့ပုဂ္ဂိုလ်လေဆိုရင်ဒါပဲဟုတ်လားဒါပဲเนาะဘာပြောလို့နော်ကာမရဲ့ပုံမှာအပြစ်မြင်ပြီးတော့မြတ်တော်ကျင့်ကိုကျင့်ဒါနီလန်းတော့ဒီဥစ္စာဒီတုတ်တန်ရဲ့အဓိကကြောရိုးပဲဟုတ်လားနော်ဒီတုတ်တန်မှာအဓိကအဲ့ဒါပဲဟုတ်လားကာမေတုမြမရှိယာဝဝိတတန်တော်တရာတန်တော်သင်္ခါယနေဘူးတော်ဘေကုတတန်တော်တန်တိအိစီကာအိစီတာ ဟုတ်လားကာမေသူပြမစီးရမှာသက္ကာမကိုစွန့်ပြီးမြတ်သောကျင့်ကိုကျင့်တယ်ဝိဒတတောတရာတတောတရာတတောအမြဲတမ်းသတိရှိပြီးတော့သင်္ခါရဆင်ခြင်တယ်အဲ့ဒီမှာဝိဒတတောတနာကင်းပြီးတော့နေဖို့တော့စိတ်ဟာငြိမ်းအေးသွားတယ်တတ္တနောတန်တိအိစိတာအဲ့ဒီပုဂ္ဂိုလ်မှာလုံးဝတုံ့လုံးမှုမရှိဘူးနော်တံပြူမိမဟာပုရိတောတိအဲ့ဒီပုဂ္ဂိုလ်ဟာယောက်ျားမြတ်ဖြစ်တယ်ပြီးတော့ပြောတယ်တော့ဣဒာသိပိနေမစ္ဆလာအဲ့ဒီပုဂ္ဂိုလ်ဟာဒီလောကကြီးမှာ အချုပ်သမားနဲ့တူတဲ့တဏှာကိုလွန်မြောက်သွားတဲ့ပုံတခုလို့ဏီကုန်းချုပ်ကလေးနော်တဏှာဟာဒီဘဝနဲ့ဟိုဘဝတနည်းအားဖြင့်ရှုတိနဲ့ဗတိတွေကိုအမြဲတမ်းကျုပ်ဆက်ကျုပ်ဆက်နေတယ်ဆိုတာလေးကိုမြင်အောင်ကြည့်ကြည့်ရဒါကိုမြင်လို့ရှိရင်ဘဝရဲ့ပုံမှာညီငွေတဲ့သဘောကိုဘုံဘုံတို့တက်ရောက်နိုင်လိမ့်မယ်ပေါ့နော်အရင်ဘဝဖြစ်ခဲ့တယ်ဟုတ်လားပြီးတော့ဒီဘဝဆက်ပြီးတော့ဖြစ်တယ်ဟောနောက်ဘဝဘာတော့မှလားဆက်ဖြစ်ဦးပါမယ်နော်ကွန်ပျူတာတဲ့ကံအားလျော်ဆိုတာကောင်းမလားဆိုးမလားအလဲလက်ဖဲလားဘယ်လိုလေးစကမ်းသွားကြမလဲဘယ်လိုဇလန်းတွေဆက်လာမလဲ ရှိရနော်ဘယ်သူကအဓိကနော်ဆင်ဆက်မပြတ်ဖြစ်ပေါ်ဖြစ်ပေါ်နေအောင်ဖန်တီးနေတာတော့လို့မေ့ရင်တဏှာတရားဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားဘုန်းတို့ဓမ္မပဒပါဠိတော်ထဲမှာနော်ဒုက္ခရာပောတိကဝိတုဆိုတာရှိတယ်ဘုန်းတို့လည်းပဲမကြမကြဟောပါလေဘုရားဘာသာဝင်ဖြစ်တဲ့အတွက်ကြောင့်အများစုလည်းပဲမကြမကြမှတ်သားဘူးလေဝက်မလေးဆိုတာကြားဘူးတယ်မဟုတ်လားမြတ်စွာဘုရားဆွမ်းခံကြွတဲ့အခါမှာဝက်မလေးကတော့မြင်တဲ့အခါမှာပြုံးတော် အဲ့ဒီမှာဒီဩရဒဖြူတဲ့ရောင်ကြီးတွေကလျှက်စီးလက်တွေဝင်းသွားတော့အဲ့ဒီမှာရှင်အနန္ဒာပြုံးရင်းအကြောင်းကိုမေးလို့မြတ်စွာဘုရားအေးတယ်ဒီလက်မဒီဝက်မလေးကနော်ကောက်ကုတ္တမြတ်စွာဘုရားလက်ထက်ကနော်ကြက်မဖြစ်တယ်အဲ့ဒီကြက်မဘဝမှာနော်ဆွန်ကသူ့ကိုတုတ်သွားလို့တည်တယ်ဒါပေမဲ့ तू ကကြက်စားနေတာအဲ့ဒီကြက်မလေးကရတိမတွေရဟမတွေရဲ့အကြောင်းသားမှနေတော့ကမ္မထန်ရွတ်တန်ကိုကြားပြီးတော့ तू ကတည်တာတည်တဲ့အတွက်ကြောင့်နောက်ဘဝမှာ तू ကမင်းသမီးဖြစ်တယ် ဥပဒေမင်းသမီးရှင်ဖြစ်တယ်အဲ့တော့မင်းသမီးဖြစ်တော့သူကပထမဇန်ရတယ်မင်းသမီးကဘလို့ပထမဇန်ရအောင်ဆိုစိတ်ဝင်စားတယ်ပေါ့အင်သာတရင်နဲ့အင်သာတွေကလောက်တွေကိုမြင်ပြီးတော့ပထမဇန်ရတော့ရှိခိကအင်သာတွေကခုလိုရေလောက်အင်သာတွေမမအကုန်လုံးရေနဲ့ဖုံးတာမဟုတ်ဘူးနော်သူကဒီတိုင်းဟောင်းလောင်းပေါက်ကြည့်အဘုန်းတော်ငယ်ငယ်တော့ဆိုအဲ့လိုအင်သာတွေနဲ့ပဲအကျွမ်းတုံနေခဲ့ရတယ်တကယ်ကိုတပွားွားနေတာပဲလောက်တပွားွားနေတယ်ဆိုတာအကုန်မြင်ရတာဟုတ်လားအဲ့လောက်တွေကိုကြည့်ပြီးတော့သူကပထမဇန်ရတယ် ။အော်ခဏဘာမှမဟုတ်ပါလား။ဒီအသိရှိမယ်နော်။ပြီးတော့ဒီပွေးနေတဲ့အာယုံပေါ့။အဲ့ဒါပေါ်မှာငြိမ်သက်မှုအဲ့ဒီငြိမ်သက်မှုကသူ့စိတ်ကိုမဖြစ်မယ်နော်။ပထမဇန်ဆိုရင်သူဝိတက်ဝိဇ္ဇာပီတိဒုက္ခဧကကတာဒီ၅ခုဖွဲ့စည်းပြီးတော့ဖြစ်ပေါ်နေတဲ့သဘောလို့အကြံဉာဏ်နားလည်တာနော်။အာယုံတွေမှာကြံစီတယ်၊တုံသက်တယ်၊ဝိတက်ဝိဇ္ဇာပြီးတော့ပါလို့ပီတိနှစ်သက်နေတဲ့စိတ်ထဲမှာကိလေသာကင်းလို့နှစ်သက်နေတယ်။ဒုက္ခချမ်းသာနေတယ်ဧကကတာကငြိမ်းနေတယ်အဲ့ဒါကိုပါခေါ်တာတော့ ပထမဇန်အဲ့ဒီပထမဇန်နဲ့သေတော့မြမပြည်ရောက်သွားတဲ့အဲ့ဒီမင်းသမီးကသောတော်ကကြက်မလာသေလာမြမပြည်ရောက်သွားတဲ့အခါကျတော့အဲမြမပြည်တဝင်းဝင်းဝက်သချင်းတရှုပ်ရှုပ်သူဝက်ဖြစ်မှာဒါပေမဲ့မြမပြည်ရဲ့ဇန်အရှိန်ကကုသိုလ်ကံအရှိန်ကအလွန်ကြီးတဲ့အတွက်ကြောင့်မြမတွေသေလို့ရှိရင်အပေပုံကိုဒါလိုက်မရောက်ဘူးသူကဂျားကနတ်တော်၎င်းလူတော်၎င်းဖြစ်ပြီးတော့မှအပေပုံကိုသူကရောက်တာအပေကြတာသူကအဲ့လိုနည်းနဲ့သူကကြာတယ်။ဒါကြားထဲမှာသူက တထေးသမီးတယောက်ရှင်အဲ့ဒီတထေးသမီးဘုရားမှာမမလာကြီးလို့ပေးတဲ့အခါကျတော့သူသူသူမန်လေးတက်လို့နေမှာပေါ့လေအတူတေတော့ဖြစ်တယ်ဝက်ဖြစ်အဲ့ဒါအဲ့လိုဘဝအတက်ကြကြီးကျန်းလို့အဲ့ဒီဝက်မလေးကိုကြည့်ပြီးတော့မြတ်စွာဘုရားပြုံးတော်မူတာအဲ့လိုပြုံးတော်မူရင်းနဲ့ဒီဝက်မလေးအကြောင်းကိုပြောပြီးတော့မြတ်စွာဘုရားဂါထာငါးဘုံလားမသိဘူးဟုတ်လားဘုံတိတိကျကျတော့မြန်မာမေ့အဲ့ဒီပထမဦးဆုံးဂါထာလေးကစောတော်တော်ကပြောတဲ့တဏှာအချုပ်သမားဆိုတာကိုပုံဖော်ပေးနေတယ်လို့ရှိတယ် အာပြောတယ်ယထာပိမူလေအနုပတ္တဝေတံလေစိန်နောပိတော်ခောပုဏ္ဏရေဝရဝတိဧဝံပိတဏလူတိအနုဟတိနေဝတတိဒုက္ခမိတံပုဏ္ဏပုဏ္ဏကာထာနဲ့နဲ့ရှင်းရတော့ခက်တယ်တော့အတိပ္ပယ်ပါပြောလို့နော်မူလေအမြင့်ကိုမူလေအမြင့်တည်အနုပတ္တဝေတံလေဘေးအန္တရာယ်မရှိခိုင်မြဲနေတယ်ဆိုလို့ရှိရင်နော်စိန်နောပိဖြတ်တော့ရထအပ်ပါတော်လေရုခောတစ်ပင်သည်ပုဏ္ဏဒေဝတဖန်လူဂတိစီကားလာ၏အမြင့်က တန်ကြီးအကောင်းကားကြီးတန်ကြီးလည်းအပြစ်ကိုဘာမှမလုပ်ရသေးဘူးဆိုလို့ရှိရင်အပေါ်ရအကိုင်းထက်လောက်ကိုခုတ်ချက်ထားရုံလောက်နဲ့ဒီသစ်ပင်ကသိမသွားဘူး။အိုးတောင်ခတ်မသိလို့ရှိရင်စီကားလာလေ။တချို့ပင်ကခုတ်ပေးကမှပိုးကြီးလာမှရှိ။ဟုတ်လား။အဲ့ဒါလိုပဲလေအေဝံပိတဏှာလူတေယအနုဟတိ။ဘဝရဲ့ပုံမှာအမှန်မသိတဲ့တွေ့တာဝိဇ္ဇာပုံလွှမ်းပြီးတော့ဟာတို့ချင်းလည်းဖြစ်ရှင်တဲ့အမြဲတမ်းရှိပဲလှမ်းနေတဏှာဆိုတာအမြဲတမ်းမျောမျောလင့်မှုနဲ့ရှိပဲလှမ်းနေ။ဟုတ်လား။အဲ့ဒါလို တဏှာကိုအမြင့်ပြတ်မပေးရသေးဘူးတဏှာအနုတယကိုမပေးရသေးဘူးဆိုလို့ရှိရင်တဲ့ဣဒံပိတာဟောဒီဒုက္ခတွေကပုဏ္ဏပုဏ္ဏဖမ္မတတနိဗ္ဗတတိဖြစ်နေလိမ့်မယ်တဲ့နော်တဏှာကိုမပေးတတ်ရသေးရင်မပေးတတ်ရသေးသမျှဒုက္ခပါတော့ထထထထဖြစ်နေဒီဘဝအရှင်ကုန်လို့ရပ်မြန်ဟင်းနောက်ထပ်ဘဝတစ်ခုကိုသူပါတော့ထထလှမ်းမယ်နော်အဲ့ဒီဘဝအကြောင်းကုန်လို့ရက်ပြီဆိုတဲ့နောက်ဘက်တစ်ခုထပ်ပြီးတော့လှမ်းမြန်ဒီတိုင်းဘုံဘုံတို့တူရမမောနိုင်မပန်းနိုင်လာ ဟုတ်လားအဲ့တော့ဒီဝမ်းမာလေးအကြောင်းကိုဒီမာစီဆော်ကြီးကဒီဓမ္မစကြာတရားတော်ကြီးဆိုတာထဲမှာအချစ်တုံးဟောတာရှိဟုတ်လားအဲ့မှာသူဆောင်းပုံလေးရေးထားတာရှိဒီဝမ်းမာလေးကနောက်တော့တီဟိုကျွန်းမှာနော်အမတ်ရဲ့မိမဖြစ်ပြီးတော့နောက်ဆုံးဘိက္ခုနီဝတ်ပြီးတော့ရဟန္တာဖြစ်တာဖြစ်သူကအဲ့ဒီသူဇာတန်လေးကိုစွန့်အောင်ဖုံးလက်စနဲ့ပြောပြတယ်ဟုတ်လားသူကအဲ့ဒါဝဲဘဝသေးတဲ့ခါကျတော့ဘယ်ရောက်တော့ဆိုသူ့ဝန္ဒ ပုံမိဥနာပုံမိဆိုရှုမတတာကျွန်းအခုအင်ဒိုနီးရှားတို့မလေးရှားတို့ဒါတွေဥနာပုံမိခေါ်တယ်နော်အဲ့ဒီမှာရောက်တယ်တဲ့အဲ့ဒီကနေမှဗာရာဏသီပြည်ရောက်တယ်အိန္ဒိယလည်းပြန်ရောက်သွားတယ်ဒီနားတင်သူလေနော်မဆံဘုတ်ကလေးစီတာဆိုရလူကျမကြီးမင်းသမီးတပြားမြမတတိဝက်ကလေးဖြစ်ရသူဝနာပါတာဝနဝါနဲ့သုပ္ပါရကကာဝီရမှာတိဟလနုတာဘောက်ကံရွာဟုဖြစ်ရပေါင်းစု73ခုတိမေတုမနာဖြစ်စဉ်ကြီးနောက်ဆုံးတော့သူကမေတုမနာသူမနာဆိုတဲ့နာမည်နဲ့ နဘိကုဏီမဖြစ်ပြီးတော့ယဟနာဖြစ်တယ်အဲ့ဒါသူကဝမလေးဘဝသေးတဲ့ခါကျတော့သူဝနာဘူမိအဲ့ဒီကနေဗာရဏတိကြီးအဲ့ဒီကနေဝနဝါတဲ့ဝနဝါတိနော်တုတ်ပါရကသင်္ဘောစိတ်ကာဝီရနော်အဲ့ဒီကနေပေါ်တီဟိုတီဟိုကနေပြီးတော့တီဟိုကျွန်းရဲ့အနုရာဂမြို့အဲ့ဒီကနေပေါ်တကဘောက်ကန္တရွာဆိုရောက်သွားတယ်အဲ့ဒီဘောက်ကန္တတော့73ဘဝသူအလုံးအဲ့ဒီဘောက်ကန္တရွာရောက်တဲ့အခါကျတော့သူကမဲသူမနသူ့နာမည် အဲ့ဒါအမတ်တယောက်ကတော်တော်တကိုးရှိတဲ့အမတ်တယောက်ကအစွမ်းရှိတဲ့အမတ်တယောက်ကအဲ့ဒီရွာလာတဲ့ခါကျတော့သူ့ကိုကြိုက်ပြီးတော့အမတ်ကတော့ဖြစ်သူ့ကိုကောက်သွားအဲ့ဒါနဲ့သူကအမတ်မယားဖြစ်သွားတယ်နော်အဲ့ဒါနဲ့သူဆွမ်းလောင်းအဲ့ဒီဆွမ်းလောင်းတဲ့အခါကျတော့သူဆွမ်းလောင်းတဲ့အချိန်မှာဆွမ်းလာအလူခံနဲ့ဆွမ်းခံကြွလာတဲ့ရန်တွေထဲမှာရှင်အနုရုဒ္ဓဆိုရန်တာမတူတဲ့တပတ်ပါရသော်ပြလက်ထက်ကအနုရုဒ္ဓမဟုတ်နော်ပွဲတူတာအဲ့ဒီအနုရုဒ္ဓနောက်ကပါတဲ့ရဟန်းတွေဘာပြောလို့ဆိုငါရှင်မရှိဘူးအာဟောစရာကောင်းလိုက်တာ နော်ဘုရားလက်ထက်ကဝတ်မာလေးကဟုတ်မှာအမှတ်မရဖြစ်နေရှင်ဗျာအဲ့လိုပြောတာအဲ့လိုပြောသူအကြောင်းပြောတာနော်အာဟုသောငါရှင်တို့သုပ္ပဒပုတ္တိကမြတ်စွာဘုရားလက်ထက်ကဝတ်မာလေးတီလကုံတကအတိတ်ပန္နအတိတ်ပဒမဟာမတ္တတံလကုံတကအတိတ်ပဒမဟာအမတ်ရနော်ပရိယဘာမယအဖြစ်သို့ပတ္တနာမှာရောက်တုံသည်ဟောဣစရိယံဩအံ့ဩစရာရှိပါလားဟုတ်လားအဲ့လိုပြောလိုက်စကားကိုသူကြားတယ်ကြားလဲကြားလဲရရောဖြတ်ဆိုပြီးတော့တော်လဲဇာတိတရဉာဏ်ရတယ် ဩသူ့ဘဝတွေကသူ့အကုန်ပြန်မြင်ဩဟုတ်တာပါလားနော်အဲအကြောင်းလေးကဤစုံသွားတဲ့အခါကျတော့အကျိုးရလက်တစ်ခုကထွက်လာတယ်နော်ဒီဇာတိတရညာလေးကအစအစရခြင်းဉာဏ်လားမသိပါဘူးအဲ့ဒါဟိုကလည်းထပြောလိုက်တဲ့အခါကျတော့သူအဲ့ဒီမှာတွေးမိသွားပြီးတော့ပွင့်သွားတယ်သူ့ဘဝအကြောင်းလေးအထိုက်လျောက်လေးသူလက်မြင်လိုက်တယ်အဲ့ဒီမှာတန်ဝေကရပြီးတော့သူ့ယောက်ျားကိုခွင့်တောင်းပြီးတော့ဘိက္ခုနီမဝတ်တယ်အဲ့ဒါဘိက္ခုနီမဝတ်ပြီးတော့မဟာသတိပဋ္ဌာန်တုတ်ကိုနား အဲ့ဒီနိလန်အတိုင်းကျင့်လို့သူသောတာပန်ဖြစ်သေးတယ်နောက်နည်းနည်းလေးအသက်ကြီးလာတဲ့အခါမှာအာတိဝိသောပမသုတ်တံကိုနာယူဆင်မြင်ရင်းနဲ့ဉာဏ်သာဖြစ်သေးတယ်အာတိဝိသောပမသုတ်တံကကြားဝင်မလားနော်ပရိယဝတ္တေသောဝါရောဓာကြီးလေးပါဘာပြောအစိတ်ပြင်းတဲ့မူကြီးလေးကောင်ကိုဥမာပေးပြီးဟောတာဟုတ်လားဒီနေ့တစ်ချိန်မှာအဲ့ဒီမူကြီးလေးကောင်တွေကတကောင်ကောင်တိုက်ခံရပြီးတော့ဘုန်းဘုန်းတို့ဟာတရားလေးပဲမသေးခင်မှာလည်းအဲ့ဒီမူကြီးလေးကောင် တကောင်ကောင်ကြိုက်တာကိုအခါအားလျော်စွာခံရလိမ့်မယ်ဟုတ်လား ကံဆိုးရင်ဆိုးသလောက်ကြိမ်ပါများစွာလည်းပဲခံရလိမ့်မယ်နောက်ဆုံးမခံနိုင်တဲ့တစ်နေ့မှာမလုပ်အောင်လို့သိရလိမ့်မယ်မခံနိုင်ပြက်မပြက်နိုင်ခံဝတ်ထုံးစံရှင်းဟုတ်လားမခံနိုင်တဲ့တစ်နေ့ကြည့်ရလိမ့်မယ်မပြက်သေးတဲ့နေရာလည်းပဲခံရလိမ့်မယ်မပြက်တာလည်းအကောင်းမပြက်မဟုတ်ဘူးခံရဖို့မပြက်နေတာဟုတ်လားသူတို့ကပြက်ကိုမပြက်ချင်မပြက်နေတာကကောင်းလားလို့သိပြီးဆက်ဆက်ပြီးတော့မစင်စားဘူးမပြက်ဘဲနေတာကတကယ်ကောင်းလားခံနေရတယ်တကယ်ဟုတ်လား ကျသူကအဝိဇ္ဇာတဏပုံနေလို့ခံအားလို့ခံမှမသိဖြစ်နေဟုတ်လားမပြတ်နိုင်ခံမခံနိုင်ပြက်မခံနိုင်တော့ပြက်ရတယ်မပြက်မချင်းလည်းခံနေရမပြက်တာလည်းမကောင်းဘူးပြက်တာလည်းမကောင်းဘူးပြက်တော့လည်းပြက်လို့မဆင်းရတယ်မပြက်တော့လည်းမပြက်မချင်းခံနေရလို့ဆင်းရတယ်ဘယ်နာလေးမှမကောင်းနေတာမရှိဘူးတကယ်တကယ်အမှန်တရားဒါကြောင့်လဲဆိုတော့ဘယ်လိုပြောတော့မစင်ကျင်ကြီးကိုအနှဲငယ်မြပင်ဖြစ်တော်လဲပဲမကောင်းသောခြင်းနဲ့ရှိတကယ်ပဲမစင်ကျင်ကြီးဟာဤချစ်ဆံကောင်းလေးလောက်ပဲဖြစ်ဖြစ် မကောင်းသောအနှံ့ရှိပုတ်ချီပြီးတော့နှမ်းကြည့်ပါနော်အဲ့ဒါလိုပဲတဲ့ဘဝဆိုရင်လက်ဖြစ်တဲ့ဒီကာလမြတ်လောက်လည်းငါဘုရားချီးမွမ်းတော်မူလို့တဲ့ခဏလေးဖြစ်နေတာတော့ဒါမကောင်းဘူးလို့ပြောတာအကြာကြီးဖြစ်နေတယ်ပြောတော့တယ်ဒါပေမဲ့ကျတို့အဲ့ဒါကိုမြင်လားအဲဒီလိုဒေသနာမျိုးကိုအရှင်းပြနေခေါ်တာနော်လှမ်းလို့ကိုမမီဘူးဖြစ်တယ်ဟုတ်လားကျတို့ကတော့ဖြစ်လေကြိုက်လေဒီလိုသွားနေတာဘာလို့လို့တော့မသိမှုကလွှမ်းခြုံကြတာဟုတ် မသိမှုလွှမ်းခြုံထားတာနောက်ကဘယ်သူကတွန်းအားပေးနေတာလဲဟဲ့လိုချင်ဟဲ့လိုချင်ဟဲ့ရချင်ဟဲ့ဖြစ်ချင်ဟဲ့ဆိုတဲ့တဏှာအတင်းတွန်းအားပေးအဲသွားလိုက်မယ်တဘောပြီးတော့ဆက်သွားဟုတ်လားအဲ့လိုတဘောပြီးတဘောဆင်ဆက်မပြတ်ဖြစ်ပေါ်နေအောင်နော်အမြဲတမ်းတွန်းတွန်းပြီးတော့ထုတ်တယ်ဒီနေရာချင်းဒီဘောနဲ့နောက်ဘောကအမြဲတမ်းချိတ်ဆက်မိနေအောင်နော်ချုပ်ဆက်ပြီးတော့ပေးနေတယ်ဆိုတဲ့ရှုတော့ကကြည့်ပြီးတော့တဏှာကိုမပြောတော့အချုပ်အမားလို့ပြောတယ်ဟုတ်လားခုဒီမှာနော်ယန္တာဖြစ်သွားပြီဟုတ်လားဝမ်းမနေ ဒါပါကိုဘာနဲ့ဆက်ဆက်ပြီးတော့ဘုံဘုံပြောတာတော့တဏှာဆိုတဲ့တဘာဝတရားတစ်ခုကိုလည်းပုဂ္ဂိုလ်တ attva တော့မဟုတ်ဘူးနော်ဘာလို့တက်တဲ့တဘာဝဒုက္ခတွေဆင်းဆက်မပြတ်ဖြစ်အောင်ရှိဘူးတက်တဲ့သဘောဒုက္ခတွေဆင်းဆက်မပြတ်ဖြစ်အောင်ရှုဆောင်နေတဲ့သဘောအမြဲတမ်းအလုရှုပ်နေအောင်လုပ်နေတတ်တဲ့သဘောဟုတ်လားကောင်းတာလုပ်မယ်ဆိုရင်အမြဲတမ်းတားဆီးနေတတ်တဲ့သဘောသမုဒယသစ္စာတဏှာလောဘရဲ့သဘောတဘာဝကို၄မျိုးပြောတာရှိရနော်ဘယ်မှာကြားဘူးတော့ သစ္စာနဲ့16ချက်အမျိုးတွေကိုကျွမ်းကျင်ထားရအောင်နော်မူရင်းတရားလေးတွေကိုကျွမ်းကျင်ထားအောင်နော်ဒုက္ခသစ္စာရဲ့အနက်နှမျိုးလုံး၄မျိုးသမုဒယသစ္စာရဲ့အနက်အိဗယ်၄မျိုးနိရောဓမဂ္ဂ၄မျိုး၄မျိုးကြီးဆိုတော့ဘယ်လောက်တော့16ခုဟုတ်လားနှိပ်ဆက်ပြုရင်ပူပင်ဖောင်းလဲဒုက္ခမြင်ဟုတ်လားစီးဘူးနှင်းဆောင်ဖွဲ့အောင်နှောက်ရှက်အချက်၄ပါးဒုက္ခပွားအဲ့ဒါသမုဒယသစ္စာရဲ့အနက် အဲ့ဒါလေးပြောနေတရားရှိတော့အချင်းကစိတ်စီနော်အဲ့တော့ပြောနေတာကဘာလို့ဒုက္ခပြီးဒုက္ခဒုက္ခပြီးဒုက္ခအဆက်မပြတ်အောင်လို့ပဲစုဆောင်းနေတဲ့သဘောရှိဘူးနေတဲ့သဘောဆက်ဆက်ပေးနေတဲ့သဘောနော်အမြဲတမ်းတွဲနေအောင်ညှိနေအောင်အမြဲတမ်းချုပ်ဆက်ပေးနေတဲ့သဘောရှိလို့တဏှာကိုအချုပ်သမားလို့ပြောနော်ဘလို့လူမျိုးဟာကောဣဒသိပ္ပိနိမစ္ဆာဘလို့လူမျိုးဟာဒီလောကကြီးမှာဘလို့လူမျိုးဟာအဲ့ဒီတဏှာကိုလွန်မြောက်သွားတဲ့လူလေမေးတာဘလို့လူမျိုးလွန်မြောက်သွားတော့ ယန္တာဖြစ်မှာလွန်မြောက်မှာနော်ဝိတတနှောတဏှာကင်းပြီဆိုရင်နေဘုတော်သူစိတ်နှလုံးဟာငြိမ့်ရသွားလိမ့်မယ်ဘာဘူးလို့တဏှာကင်းသွားတာတော့အမြဲတမ်းတတိရှိပြီးတော့အိဋ္ဌဒုက္ခအနတ္တလို့ရှင်းခြင်းနေလို့နော်ရှင်းခြင်းမှုရဲ့အားကိုလည်းမြင်ရမှာနော်ဒီမှာသင်္ခါရဆိုတဲ့စကားလုံးလေးဟုတ်လားဒါလေးကဒီနေ့အစ်စ်တွေ့တဲ့စကားလုံးလေးပဲဟုတ်လားသင်္ခါရဆိုတာတော့ရှင်းခြင်းလို့ရှင်းခြင်းတဲ့တော့ဘုန်းတော်ငယ်ကလေးကဒီဆွတ်သင်္ကန်းကြောင့်စီပြည်စည်းလေးပါးကိုသုံးဆောင်တဲ့အခါမှာ ဆင်ခြင်တာကိုပရိစိတ်တယ်ခေါ်တာဟုတ်ပရိစိတ်ပရိစိတ်လေးပုံကျဲအားရှိယောနီတော်တင်တော်ကြောင့်အဖြစ်တိတင်ခါတိတင်ခါရပညာဖြင့်ဆင်ခြင်၍အစီဝရံသင်္ကန်းကိုငငယ်တော့ကျဲရဒီမှာဒီစကလုံးကအဲ့ဒါပဲဟုတ်လားကိုခန္ဓာကိုယ်ကြီးကိုမလုပ်တော့ပညာနဲ့ဆင်ခြင်တယ်အမှန်တိုင်းဆင်ခြင်နေတာကိုကြီးရတာနော်ဟုတ်လားဘလို့ဆင်ခြင်မလို့မမြဲတဲ့တရားဘာလေးမှတည်နေတာမရှိဘူးတောက်လျှောက်ပြီးလိုက်နေတာ ကြကြမကြကြသဘောကြကြမကြကြဟုတ်လားကိုတိတိမတိတိအကုန်လုံးဟာပြီးခဲ့တယ်ပဲသွားနေတာပဲအရှိန်နဲ့သွားနေတာပဲဘောကရက်လို့ကိုမရဟုတ်လားအဲ့လိုသွားနေတာဆိုတာဘာကိုပြောတာလဲအနှိမ့်စာပြောတယ်နော်ဒါကြောင့်မလို့အကုန်လုံးထားခဲ့ထားခဲ့ပြီးတော့အပြီးပြီးပျောက်ပျောက်ပျောက်ပျောက်သွားတဲ့အတွက်ကြောင့်ကောင်းမွန်တဲ့သဘာဝများမဟုတ်ကြဘူးဆိုတာအိဋ္ဆာကိုသိလေလေလက်ခံနိုင်လေလေပဲဟုတ်လားဒါကြီးကိုလည်းဘုန်းဘုန်းတို့မကြိုက်လို့မမြဲတာမမြဲအောင်ဟဲ့လုပ်နေရ မကောင်းတာကိုကောင်းအောင်ဟဲ့လုပ်နေရသူကသူကသူသူကတောင်းဆောင်ဘဇုမှမငဲ့မညာမထောက်မထားပဲသူလန်းစဉ်သူဥလင်မသူသွားနေတဲ့သဘောအဲ့ဒါပါတော့အနတ္တအဲ့လိုဆင်ញင်ရနော်ဘဝခန္ဓာရဲ့သဘောဒီတိုင်းပဲဆင်ញင်တာဟုတ်လားအဲ့လိုဆင်ញင်တယ်ဆိုတာလည်းဘယ်အနေထားကိုရောက်လို့သူဆင်ញင်နေတာတော့တတိရှိလို့ကာမရဲ့ပြစ်ကိုမြင်ပြီးတော့စွန့်ခဲ့ပြီးတော့မြတ်သောအကျင့်ကိုကျင့်မဲ့ဟဲ့ဆိုတော့မှဒီနယ်ပယ်ကိုသူရောက်နိုင်တယ်ဒါကြောင့်စုံနေတော့ဒီနေ့တရားလေးပဲဟုတ်လား ပြောထားပုံလေးနော်ကာမေတုပြမရှိယဝိဒတံနောတရတတောသင်္ခါယနေဟုတောဘေကုတတ္တနောတန်တိအိစီတာဟုတ်လားကာမရဲ့ပြစ်ကိုမြင်ပြီးတော့မြတ်သောကျင့်ကိုကျင့်တယ်အမြဲတမ်းသတိရှိပြီးတော့ပညာနဲ့အိစာဒုက္ခလို့ဆင်ញင်တယ်အဲ့ဒီမှာတဏှာကင်းပြီးတော့စိတ်နှလုံးဟာငြိမ်အေးသွားတယ်ဒီလိုပုံကိုမျိုးသည်ယောက်ျားမြတ်လည်းဖြစ်တယ် တဏှာဆိုတဲ့အချုပ်သမားကိုလည်းလွန်မြောက်သွားတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်။ရှင်းနောက်အလယ်လို့ဆိုတဲ့တရားတွေရဲ့အပေါ်မှာလည်းပဲနော်ဉာဏ်နဲ့သိပြီးတော့မလိမ့်ဉာဏ်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်။ပြီးတော့ပါတော့မတုံလှုပ်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်။တကယ်ရှောင်ရဲတင်းတိမ်မှုရှိတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်။နော်အလွန်ကောင်းတယ်နော်ဒီကထာလေးဟုတ်လား။အဲ့တော့ဘုန်းဘုန်းတို့အမနားမလဲစရာမရှိဘူးလို့ထင်ပါတယ်နော်။အဲ့တော့အချိန်လည်းပဲတဏှာကြီးပြည့်အောင်ပဲအပြီးတတ်ကြရအောင်ဟုတ်လား။အဲ့တော့ဒီကနေ့တိတ်တမေတ္တရ လူလင်ရဲ့အမေနော်ပြောထားတယ်နော်မိကုန်းတွေကခပ်ပေါ်ပေါ်မဟုတ်တဲ့အတွက်ကြောင့်နော်တရားအပေါ်ရန်လေးနဲ့နားလည်သွားမယ်အနေအထားမျိုးမရှိဘူးနည်းနည်းလေးလေးနဲ့တဲ့အတွက်ကြောင့်ဦးတို့အားတွေတော့ပို့ပြီးတော့စိုက်ဖို့လိုလိမ့်မယ်ပေါ့ဟုတ်လားအုံတန်ုံနဲ့လည်းပဲဒီဥစ္စာတွေကိုစိတ်ထဲကနှစ်ချိုက်ဖို့သဘောကျဖို့ဆိုတာသိပြီးတော့မလွယ်လာဘူးအများစုရဲ့စိတ်ကအပေါ်ရန်တွေထဲမှာပဲကျဆားခြင်းများနော်လေးနဲ့တဲ့နေရာမှာသိပြီးတော့မပြောမွေ့တတ်ကြဘူးဟုတ်လား ဒါမျိုးတရားကိုမင်းမဆူကြီးကဘလို့နာမည်တက်တယ်တရေ6ဟုတ်လားဆွဆွပြေပြေမရှိဘူးလို့ပြောတယ်ဟုတ်လားอืมဒါပဲပညာကိုအများကြီးဖြစ်ပေါ်စေတဲ့တရားဟုတ်လားဒါကြောင့်ဘုန်းတော်ဘေးတပေါင်းဘုရားပေါင်းတို့ဒီဒီကနေ့ညနာယူထားရတယ်နော်တရားနာခြင်းကြောင့်ဖြစ်ပေါ်လာတဲ့စဉ်းစားဆင်ခြင်ခြင်းကြောင့်ဖြစ်ပေါ်လာတဲ့မြတ်သောကုသိုလ်ကောင်းမှုတွေကတရားနာခြင်းကိုအကြောင်းပြုပြီးတော့ဖြစ်ကြရတယ်ဟုတ်လားအဲ့ဒီကုသိုလ်ကောင်းမှုတို့ကြောင့် နော်ပညာကိုဉာဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုအောင်ကြိုးစားအထောက်တဲ့နေရာမှာနော်ဉာဏ်ဉာဏ်မျက်မှောက်ပြုနိုင်တဲ့ကိုဖြစ်ပါစေလို့ဆန္ဒပြုရင်းနဲ့ဒီကနေ့ကြိုးစားအထောက်ကြရတော့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့ဒီမဉ္ဇဉ်ပူဉ္ဇဉ်မျက်နှိပ်ပံကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်း